မှဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်အမြင့်တော်သာထွက်လိမ့်မည်ရှိပြင်းစွာပင်ပန်းခြင်းများလိမ့်မည်ရှိများစွာလည်းမနှစ်သက်ဖွယ်စကားကိုဆိုတော်လိလွန်စွာဆွဆွမြဲဆွဆွမြဲမြဲမကြည့်မညစ်ကအမျက်မထွက်မဖြစ်စီရှိရှိမတည်အမျက်ထွက်ခြင်းကို၎င်းဖြစ်စီခြင်းကို၎င်းမယုံကြည်ခြင်းကို၎င်းထင်စွာမပြုထိုဒေါသမကြည့်သူသည်ဤသို့ပြည့်စုံသောဤသို့ကောင်းစွာဆောက်တည်သောထုကံကြောင့်ကိုယ်ခန္ဓာပြည့်စုံ၍တည်ပြီးသည်မှာနောက်၌ကောင်းသောလရဏပိလောကသို့ နတ်ပြည်လောကသို့ကပ်ရောက်ရကိုယ်ခန္ဓာပြည့်စည်၍တည်ပြီးဒီမှာနောက်၌ကောင်းသောလာရနတ်ပြည်လောကသို့အကြိမကပ်ရောက်ဖဲလူဖြစ်သို့ရောက်ခဲ့လျင်ထိုတို့ဖြစ်လျာအမျိုး၌လှပသောအစစ်ရှိလူလင်အမျက်ထွက်လျမရှိခြင်းပြစွာပင်မမှုမများခြင်းမနစ်တဲ့ဖွယ်စကားကိုများစွာဆိုတော်လိလွန်စွာဆွဆွမြင်းမြင်းမညစ်ကပ်ခြင်းအမျက်မထွက်ခြင်းမဖြစ်စည်းခြင်းရှေ့ရှုမတည်ခြင်းအမျက်မထွက်ခြင်းကို၎င်းဖြစ်စည်းကို၎င်းမနစ်တဲ့ခြင်းကို၎င်းထင်စွာမပြုခြင်းသည် လှပသောရုပ်အစင်းကိုဖြစ်စေတတ်သောအကျင့်ဒီဒါကဘုရားရှင်ရဲ့အလှပြင်းကြီးပဲနော်ဒီတော့လှလှပပလေးဖြစ်ရှင်နေဆိုရင်တော့ဘာလုပ်ရမလဲဒေါသကိုပဲရှားပေးရမယ်နော်ဘုန်းကြီးတို့ဒီနေရာမှာဘုန်းကြီးအရှင်သန္တိဗုဒ္ဓရာအလောင်းကိုနည်းလေးဟောပေးခြင်းပါတယ်နော်ဒီချိန်မှာယတ္တပါဏိမင်းကတိုင်းပြည်အုပ်ချုပ်မင်းလုံးနေတဲ့စစ်သူကြီးကအရှင်ဒီဝဒအလောင်းဖြစ်နေတယ် စစ်ဖို့ချုပ်ကဘုရားရှင်ကတော့ပရောဟိတ်ဆရာကြီးဖြစ်နေပါတယ်ယတ္တပဏိမင်းရဲ့ပရောဟိတ်ဆရာကြီးဖြစ်နေတယ်သို့တော့ပြဿနာကဘာဖြစ်လာလဲရှင်ဒေဝရအလောင်းစစ်ဖို့ချုပ်ကနေတော့ယတ္တပဏိမင်းကိုဘိုင်းဘုံသားကြီးရဲ့အပြစ်ကိုနည်းနည်းဂုံးတိုက်တဲ့အခါကျတော့ရတပါဏိမင်းကနည်းနည်းလေးစိတ်ထားတွေလှုပ်လာတယ်လှုပ်တာဘယ်လိုဖြစ်သွားလဲဆိုတော့အကြောင်းကဒီလိုပါဒီနေ့မှအမှုရဲတစ်ခုကို စစ်ဘုံကြောင့်ဖြစ်တဲ့အရှင်ဒေဝရအလောင်းကဆုံးဖြတ်ချက်ပေးလိုက်တော့ဆုံးဖြတ်ချက်ကမကျေနပ်ကြအောင်မတရားလက်စားပြီးဆုံးဖြတ်အဆုံးဖြတ်ဖြစ်နေတယ်ဖြစ်နေတော့တိုင်းဒေသတွေကမကျေနပ်တော့မနန်းတော်မှာစုပ်ပြီးအော်နေကြတယ်ရုံးမှာအော်နေကြတယ်ဆူယုံဆူယုံဖြစ်နေတယ်အဲ့ဒီချိန်ကမှာဗြဟ္မိဘုံသားကရှင်မြင်းတန်ခံစားဖို့ရဝင်လာတဲ့အချိန်ခါမှာဒီအမှုတွေကမတရားဖြစ်နေတယ်ဆိုတော့အမှုတွေကိုသူကပြန်ပြီးစီရင်ချက်ချပစ်လိုက်တဲ့အမှန်တိုင်း အဲ့မှာတိုင်းသူပြည်သားတွေကသိပြီးကျင့်တတ်ပြီးတော့သူ့ကိုလက်ကုပ်ဩဘာတွေတီးပြီးပြီးတော့ဒါကိုရတ္တဗာဏိမင်းကနန္ဒဝါနေမြင်တွေ့နေရတယ်ကြားနေရတယ်ကြားနေရတော့ဒီအကြောင်းကိုအခြေခံပြီးတော့ခုနကရှင်ဒေဝဒအလောင်းဖြစ်တဲ့စေတူကြီးကနေပြီးတော့ရတ္တဗာဏိမင်းကိုခုံတိုက်တော့တာပဲခုံတိုက်တော့နောက်ဆုံးတော့နည်းနည်းအထင်မြင်လွဲလာတယ်အဲ့ဒီလွဲလာတဲ့အချိန်ခါမှာဒီနေ့မှဘာဖြစ်လာလဲဆိုတော့အရှင်မင်းကြီး သူကတော့လူစည်းုံနေပြီလူတွေစည်းရုံးနေတော့ဟိုမှာတွေ့တယ်မဟုတ်လားသူ့ဘက်ကပိတ်တတ်တယ်ဒီနေ့မှအရှင်မင်းကြီးကိုဒါနန်းတော်လူတော်မဲ့ပုံစံမျိုးစသည်ဖြင့်ခုံးတိုက်လိုက်တော့ဟိုကလည်းနည်းနည်းနားယောင်သွားတယ်နားယောင်သွားတဲ့အခါကျတော့ကဲဒါမျိုးဘယ်နဲ့လုပ်မလဲဒီကိုပရိယဖြုတ်ချလို့လေဒီယာတို့ဖြုတ်ပေါ်လဲသိမလို့တော့ပရိယတစ်မျိုးနဲ့သူ့ကိုပယ်ချမှရမယ်ဆိုတော့အဲဒီမှာပိယရီဆင်ကြတာပေါ့လေပရိယဆင်တော့အရှင်မင်းကြီးဥယျာဉ်တော်တစ်ခုကိုသူ့ကိုဖန်ဆင်းခဲ့လိုက် ခုနှစ်အတွင်းဒီဥယျာဉ်တော်ပြီးရမယ်ဖန်ဆင်းခိုင်းလိုက်ဒီခုနှစ်အတွင်းကဥယျာဉ်ထဲမှာပျော်ကားခြင်းနဲ့ဥယျာဉ်ကဘယ်လိုဖြစ်ရမလဲစသဖြင့်ပြောလိုက်တော့အဲ့ဒီဥယျာဉ်ကိုဖန်ဆင်းဖို့အမိန့်ချလိုက်တော့သူကစဉ်းစားတယ်ဘုရားလောင်းကလည်းငါတော့ပြတ်တာတော့လုပ်ပြီအဲ့ဒါနဲ့သူကညဘက်မှာအိမ်ပြန်သွားတော့သူနည်းနည်းစဉ်းစားနေနေသူ့ရဲ့ဗတ်သီလတခုကြောင့်ပေါ့လေဖြတ်တရားမင်းတရားမင်းကလည်းတခြားလူမဟုတ်ပါဘူးရှင်ရှင်အနုရုဒ္ဓအလောင်းပဲ တော့ဗာရမီဖြစ်ပဲဒီဖြစ်တော့လာကူညီပါတယ်ကဲဒီလိုဆိုလို့ရှိရင်တော့ဘာမှမပူပါနဲ့ဒီဥယျာဉ်တော်ကြီးခုနှစ်ရက်တွင်ပြည့်စရာမသူတာဝန်ယူရဲဆိုပြီးတော့ခုနှစ်ရက်အဲ့မပြီးအောင်ဖန်ဆင်းပြလိုက်တယ်ဖန်ဆင်းပြလိုက်တော့ဥယျာဉ်တော်ကသိလှတယ်သိလှနေတဲ့အချိန်ကကျတော့သူတို့လည်းဘာမှမတတ်နိုင်ဘူးဒါပေမဲ့ဒီမှာယေရိယေကန်တွေအားလုံးပြည့်စုံနေတယ်ပြည့်စုံနေတော့သူကဘာအကြံပေးဒီဥယျာဉ်ထဲမှာ နေရောညာရောလင်းနေတဲ့ဗရမယရဏကြီးတခုဖန်ဆင်းဖန်ဆင်းပေးဒါသူလုံးနေမှာမဟုတ်ဘူးဆိုပြီးအကြံပေးတယ်အကြံပေးတော်လည်းဒီဥစ္စာကိုဗျာမင်းကြီးကလာပြီးတော့ဖန်ဆင်းပေးလိုက်တော့နေရောညာရောလင်းနေတဲ့ဗရမယရဏကြီးအိမ်မှာရှိနေဟာဒီလိုဆိုရင်တော့မဖြစ်တော့ဘူးသူ့ကိုအလုံးခသိန်းကိုလိုက်ဖြစ်နေတဲ့နတ်တူတော့ရှိနေပုံရတယ်ဒါကြောင့်နတ်သားတွေဘယ်လိုမှမဖြစ်ကျင့်နိုင်တဲ့ဆုမြေကိုတောင်းမှ ဖြစ်မှာအလုတ်ခိုင်းမှဖြစ်တော့မှာဘာလုတ်ခိုင်းလဲဆိုတော့ အင်္ဂါ၄ပါးနဲ့ပြည့်စုံနေတဲ့ဥယျာဉ်ဆောက်တူဒါကဒီနတ်ကဖန်ဆင်းပေးနေမှာမဟုတ်ဘူး။ဒါကြောင့်အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဥယျာဉ်ဥယျာဉ်ဟူတစ်ခုတယောက်ကိုဖန်ဖန်တီးပေးပါဖန်ဆင်းပေးပါဆိုပြီးခိုင်းလိုက်တယ်။အဲ့ဒါကြတော့နတ်လက်တက်နေမှာမဟုတ်ဘူးဆိုပြီးတော့ဖျားလောင်းကညဘက်မှာတိတိစိတ်သူတောဘက်ကိုထွက်သွားတော့တမီအောင်မှာဒီနေ့စီနေနေတော့အဲ့ဒီတရားမင်းကြီးကလာပြီးတော့ပဲသူ့ကိုအကြောင်းကြားတယ်။ဘာမှမပူနဲ့။အရှင်ကြီးကို ဒီဆံရုပ်မုတ်စိတ်တို့ကိုတတ်ပေးနေတဲ့စัจ java တိရှိတယ်ဓမ္မရဇခေါ်တဲ့စัจ java ပဏိလည်းရှိနေတယ်စัจ java လည်းရှိနေတယ်အဲ့စัจ java လည်းကိုကခေါ်တော့လိုက်စัจ java လည်းအင်္ဂါလေးပါရှိတဲ့ဥမှုဖြစ်နေတယ်ဆိုပြီးအကြံပေးတော့အဲ့ဒါနဲ့နောက်နေ့မနေ့နန်းတော်ဝင်တော့နန်းတော်ဝမှာပဲဒီစัจ java လေးဖြစ်တဲ့အရှင်သာရိပုတ္တရအလောင်းပဲသွားဆုံးလိုက်တော့သူ့ကိုခေါ်တော့ပြီးတော့အဲ့ဒါယတ္တဗန္မင်းကိုအပ်လိုက်တယ်အပ်လိုက်တဲ့အချိန်ကကျတော့ အင်္ဂါ၄ပါးနဲ့ပြည့်စုံတယ်ဆိုတော့အစ်မပြောခဲ့တဲ့အစ်မဘယ်လိုအင်္ဂါတွေနဲ့ပြည့်စုံလဲဆိုတာကိုမေးလိုက်တော့အိမ်မှာသူကဒေါသမထွက်တော့အမြတ်ဒေါသမဖြစ်ဘူးလောဘမရှိဘူးအရက်မတော့တတ်ဘူးနောက်တစ်ခုမေ့တော့သွားပြီဟမ်အဲမချစ်တတ်ဘူးမမုန်းတတ်ဘူးနောက်တစ်ခုကအရက်မတော့တတ်ဘူး အဲမုန်းတာဒေါသပဲနော်အဲဒေါသမထွက်တော့အဲ့ဒီမှာဘုန်းကြီးပြောချင်တာကတော့ဒေါသအကြောင်းပဲနော်ဘာဖြစ်လို့သူဒေါသမထွက်တတ်တယ်ဆိုတာနဲ့ပတ်သက်လို့ကသူကဒီလိုတခုသောဘုရားဟိုသူကယတိဘုရားနဲ့မေတ္တာဘာဝနာကမ္မထာတွေကိုစီးပြန်တယ်စီးပြန်လိုက်တဲ့အချိန်ခါမှာအဲ့ဒီမေတ္တာဇံရဲ့စွမ်းအားကြောင့် ပေရိအခါခုနှစ်တိုင်တိုင်လူဘဝနဲ့နော်ယနေ့ဘဝနဲ့မေတ္တာဘာဝနာကမ္မထာနေစီပြင်းမြတ်ဇာတိကိုခုနှစ်တိုင်တိုင်ဝင်စားတယ်အဲဒီလိုဝင်စားလိုက်တဲ့ဆွမ်းအားကြောင့်သူကနတ်ပြည်ရောက်သွားတယ်နောက်ဗြဟ္မပြည်ရောက်သွားတယ်ဗြဟ္မပြည်မှာဘယ်လောက်ကြာလဲခုနှစ်ကဘာကြာတယ်အဲ့ဒီခုနှစ်ကဘာလုံးကလပတ်လုံးနဲ့မေတ္တာဇံကိုပဲစက်တဲ့ဝင်စားနေတယ်အဲ့ဒီမေတ္တာဘာဝနာရဲ့စွမ်းအားကြောင့်လူပြည်မှာတခံပြန်ပြီးလူဖြစ်လာတဲ့အခါ ဒေါသမရှိတော့ဒါကိုဘုန်းကြီးပြောနေတာနော်ဒါကြောင့်ဒီမေတ္တာဇံကိုမေတ္တာတရားကိုစိတ်ကြအောင်မြင်ပွားနိုင်ခဲ့ရင်တခါတည်းလူပြည်လူလောကကိုပြန်လာတော့မှသူ့မှာဒေါသဆိုတာမရှိဘူးခုနကမဟာကတ္တဗတို့လို့ပေါ့နော်ရှင်မကတ္တဗတို့လို့ပဲလူပြည်လူလောကကိုတစ်ဖန်ပြန်လာတော့မှတခါတည်းတူးလူချစ်တဲ့စိတ်ထားလည်းမရှိဘူးတူးတဲ့တူမုန်းတဲ့စိတ်ထားလည်းမရှိဘူးလောဘလည်းမရှိဘူးဒေါသလည်းမရှိဘူးမကောင်းဘူးလားသိကောင်းတယ်ဒါဟုတ် ဘုရားရှင်ကပေးထားတဲ့ဤကောင်းလေးတွေပဲပြီးတော့အဲ့ဒေါသမှုရှိတဲ့ပုဂ္ဂိုလ်ကဥရိတံပတ္တိပြည့်စုံတဲ့ပုဂ္ဂိုလ်မျိုးဖြစ်ပါတယ်ဒေါသကြီးနေတဲ့ပုဂ္ဂိုလ်ကအယုတ်ဆိုးတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်မိမိဒေါသကိုမိမိကသီလနဲ့ထိန်းသိမ်းနိုင်တဲ့သာတိတက္ကဘောဂနာနဲ့ထိန်းချင်တဲ့ဝိပဿနာဘောဂနာနဲ့ထိန်းလို့ရပါတယ် အဲဒီလိုထိမ့်ချုပ်ထားနိုင်တဲ့စွမ်းအားရှိခဲ့ရင်တော့ဖြစ်လျောက်ဘဝမှာမဆိုတာထင်ရှားရှိခဲ့ရင်ဥပရိလံပတိနဲ့တည်ရတဲ့ပြည့်စုံတဲ့သရောကောင်းတို့ဖြစ်နိုင်ပါတယ်နော်ကဲနောက်တစ်ခုကတော့လူလူဤလောကနဲ့မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်ယူဆခြင်းနှင့်ရှင်သောစိတ်ရှိသူတို့ဘာတို့လံများခြင်းသူတို့ဘာတို့လက်ရခြင်းအယုတ်သေးအလေးပြုခံရခြင်းညံ့တို့ခံ ရခြင်းရှ िख ိုးခံရခြင်းပူဇော်ခံရခြင်းတို့နဲ့ညူသူညူသူကြီးအစွမ်းဖြင့်ဆင်းရဲပြမှိုက်ညူသူချင်းကိုဖွင့်၌ထိုညူသူမနာလိုသူသည်ဤသို့ပြည့်စုံသောဤသို့မှန်ရစွာသုတ်တည်သောထိုခံကြောင့်ကိုယ်ခန္ဓာပျက်စီး၍ဒေဝိတိမှနောက်၌ချမ်းသာခြင်းရာမကောင်းသောလာရဖျော်ဖျဲကြရာငရဲတို့ကရောက်ရိုက်ကိုယ်ခန္ဓာပျက်စီးဒေဝိတိမှနောက်၌ချမ်းသာခြင်းရာမကောင်းသောလာရဖျော်ဖျဲကြရာငရဲတို့အကယ်၍မကရောက်ဖဲ လူအဖြစ်တော့ရောက်ခဲ့လျင်ထိုထိုဖြစ်လေရာရာအမျိုးနဲ့အချမ်းရ၌လူနှင့်မျိုးစုချင်းနှင့်ရှင်သောစိတ်ရှိခြင်းသူတို့ဘာတို့လမ်းများခြင်းအယုသေးအလေးပြုခံရခြင်းမြန်တို့ခံရခြင်းရှိခိုးခံရခြင်းဘုသောခံရခြင်းတို့နှင့်မျိုးစုချင်းမျိုးစု၏အစွမ်းဖြင့်ဆင်းရဲပြင်းမာခြင်းမျိုးစုချင်းကိုဖွင့်ဆောင်ခြင်းသည်ဖွင့်ဆောင်ခြင်းသည် အချမ်းရမရှိခြင်းကိုဖြစ်စေတတ်သောအရှင်သည် သူတို့ကနေဘုံကံကြီးမှလို့သူတို့ရဲ့ကံအားလျော်စွာချမ်းသာကြတယ်ဒါကိုကြည့်ပြီးကိုကစိတ်ထဲမှာခံကြအောင်ကြောက်ညင်တယ်ဟုတ်တယ်မလားဒီစိတ်ထားလေးပဲနော်မကြည့်နိုင်တော့ကြောက်တုံးညင်တယ်ဒီချမ်းနဲ့ပတ်သက်လို့ဘုန်းကြီးတော်တော်လေးတာဝန်ကရပါကောင်းတဲ့ဝတ္ထုကတော့အရှင်လောဒကဒိဋ္ဌပဲအရှင်လောဒကဒိဋ္ဌကကတ္တဝဘုရားရှင်ရဲ့သာသနာတော်မှာနှစ်ပေါင်း2000တိုင်တိုင် သီလပြည့်စုံသမာဓိပြည့်စုံပညာပြည့်စုံတွေကိုဖြူဖြူစင်စင်ဖြစ်ကျင်နေတဲ့တွန်းနေရဟန်တစ်ပါးပါပဲဒါပေမဲ့လို့သူကမညံဖုန်ညာရနိုင်လောက်အောင်ဗာမီမျိုးစီတွေကအမကောင်းသေးတော့အရိယာမညံဖုန်ညာကိုတော့မဆိုင်ခဲ့ဘူးဒါပေမဲ့ဥပဒနာဘာဝနာကမ္မထာနေလည်းစီးပြန်ခဲ့ပါတယ်သို့တော့ဒီနေ့မှာပြဿနာကဘာဖြစ်လာလဲသူနေတဲ့ဒေါရွာတို့ယဟနာမထေမြတ်တစ်ပါးကြွချီလာပါတယ်ဒီယဟနာမထေမြတ်ကရော်ထဲမှာဆုံးခံလိုက်တော့ ကျောင်းတကာကရဟန္တာမထေရမြတ်ရဲ့အရိယာဘုအနေထားတွေကိုကြည့်ပြီးသိကြည်ညိုသွားတယ်ကြည်ညိုသွားတဲ့အတွက်အရှင်ဘုရားတပည့်တော်ဆောက်လို့လှူဒန်းထားတဲ့တွဲအကြောင်းတစ်ခုရှိပါတယ်အဲ့ဒီတွဲအကြောင်းမှာအရှင်ဘုရားကြွပြီးသတင်းသုံးတော်မူပါနေတိုင်းနေတိုင်းလည်းအဲ့ဒီကျောင်းတိုင်ဘုန်းကြီးနဲ့အတူတပည့်တော်အင်ကိုပဲဆွမ်းစားကြွတော်မူပါဆိုပြီးတော့ကျောင်းတကာကရိုးသေးသေးနဲ့ပြင်ဖိတ်တယ်ပြင်ဖိတ်လိုက်တဲ့အခါကျတော့ရဟန္တာမထေရမြတ်ကလည်းလက်ခံလိုက်ပါတယ် ခုနကလည်းသူကိုယ်တိုင်ပဲသွားပြီးတော့ဒီအိမ်ဒီကျောင်းမှာပြီးပို့တာပို့ပြီးတော့ရိုးသေးသေးစိတ်ကလိုက်တော့စိတ်ထဲမှာကျောင်းတကာကဒီဒီကိုယ်တော်ကိုသိကြည့်နေတာကြည့်လိုက်တော့သူကစိတ်ထဲမှာဒါလို့တော့ဟောဖြစ်လာတယ်နော်ဒါမနာလိုတဲ့အချိန်ကကျတော့မဖြစ်လဲနောက်ကျတော့ကျောင်းတကာကျောင်းတကာကသိနေပြပါတယ် ပင့်ထားတာပဲဒီကျောင်းတကာနဲ့ဒီကုရ်အာန်အာဂနိကိုယ်တော်ကိုပြင်ပြီးတော့ဒီပြတော်ရင်စဉ်းစားကြောက်ဆိုပြီးကျောင်းတကာကလည်းတေချာရှက်ပါတယ်ရှင်းတော့လက်စိတ်တွေကမကျင်းတော့ကျောင်းတကာရဲ့ပြည့်မှုဆက်ဆံမှုကိုကြိုက်တော့ဒီကိုယ်တော်ကိုတော့သိကျင်ပြီဒီကိုယ်တော်ကိုသိကျင်ရင်တော့ငါဘောတော့ကျင်ညိုတော့မဟုတ်ဘူးစသည်ဖြင့်ဒီလိုတွေ့လို့စိတ်ကမနာလိုဖြစ်နေဒီတော့ဘာလို့လဲတော့နောက်နေ့မနေ့ဆုံးစားဖို့ကျောင်းတကာကြွတဲ့အခါမှာကိုယ်တော်ကိုမခေါ်ဘဲနဲ့သူတို့ဘာတွေထွက်သွားလိုက် ဒါပြီးလည်းအဲ့တကားကိုလက်သက်လေးနဲ့ပဲနည်းနည်းလေးတို့လိုက်အဘလို့ရမှာပေါ့လက်သက်လေးနဲ့တို့တာကျောင်းတကာကလည်းအင်းရောက်တော့တကားလေးကဘယ်နဲ့တော့အာဂနုကောမပေါ့လားအဲဒီကိအာဂနုကောကတိတ်အင်းကြီးတဲ့ကောဒီတုံးခေါက်ထားတော့မနောစာတိပဲသူကဒီလိုပြောတော့ကျောင်းတကာကလည်းလူပါဆိုတော့နားလည်လိုက်ပါတယ်အဲ့ဒါဆွေးနွေးပါရင်ကတ်ကောဆွေးနွေးပါရင်ကတ်ဆွေးနွေးခြင်းကိစ္စပြီးအခါကျတော့သူ့လူ နဲ့ဆေးအမွှေးနဲ့ဆေးကြောပြီးတော့တပည့်ချက်ကိုမြတ်ထွန်းခဲ့တဲ့ဘောဇင်းနဲ့အပြည့်ပြီးတော့အရှင်ဘုရားဒီအာဂဏိဘောရအတွက်လှူဒါန်းပူဇော်ပေးပါဆိုပြီးတော့ပေးလိုက်တယ်။ပေးလိုက်ကြတော့မကောင်းတတ်တော့ယူသွားတော့တာပေါ့။ယူသွားလိုက်တဲ့ကလည်းဒီနေရာရောက်တော့ကြည့်လိုက်တယ်။တပည့်ဖွင့်ကြည့်လိုက်တော့ဇာဟရတွေကသိငုံမြင့်တဲ့ဖြစ်နေတယ်။ငုံမြင့်တဲ့ဖြစ်နေတဲ့ခါကျတော့သူကစဉ်းစားတယ်ဒီအာရမျိုးတွေကိုတင်းကိုယ်တော့ဒီကိုယ်စဉ်းရတယ်ဒီကိုယ်တော့ဒီကြောင့်ကဘယ်တော့မှခွာမှာမဟုတ်ဘူး။ ဖြစ်လာပြီအဲ့ဒီလိုစိတ်ထားကြီးကဘာလို့လဲဒီအာဟာရကိုသူကဖြောက်ဖက်ဖို့သူကကြိုးစားတယ်ကြိုးစားတော့ငါတရားရှိပြခိုင်းရင်လည်းအမှုရပေါ်သွားမှာပဲရေထဲသွန့်ပြလိုက်ရင်လည်းရေထဲကိုလည်းကြည့်လိုက်ရင်ရေထဲမှာဒီအာဟာရတွေသွန့်ပြထားတာမြင်ခဲ့ရင်ပြဿနာပေါ်မယ်ဒီငါဘယ်နေရာဆုံးရမလဲလို့ဟိုကြည့်ဒီကြည့်လိုက်တော့အဲဒီနောက်မှာောင်းကြီးအောင်ထားတဲ့သင်္ဂုတ်ကြီးတစ်ခုရှိတော့သင်္ဂုတ်တော်မီးရဲနေတယ်အဲဒီသွားပြီးတော့သူလှည့်ပြီးမီးဖုံးမီးဖုံးလိုက်တာ အကုန်လုံးပြန်ဖြစ်သွားပြီဆိုပြီးကျောင်းလျောက်ကိုဟိုကရောလေးဆိုလိုက်တော့မတွေ့ဘူးဘာဖြစ်လဲဒီကရောသိရစိတ်ရစိတ်ဓာတ်သိတာနဲ့ငါ့ကိုအမိပြုပြီးတော့အကျိုးပျက်စီးမှုမဖြစ်ပါစေနဲ့ဆိုပြီးတော့ခဏသောပဲဇံပင်ငွေစားကောင်းကောင်းဖြစ်ဖြစ်တခြားပါသွားတယ်ဒီကြတော့မှနာမည်ကအကြီးဖြစ်တော့တာပဲငါတော့မှီးဆိုပြီးတော့နောင်တရပူပန်နဲ့ကိုယ်ကိုယ်စားတွေဖြစ်လာဒီနောင်တဲ့ကံပူပန်မှုကိုယ်ကိုယ်စားဖြောက်လို့မရအောင် ဘဝတစ်လျှောက်လုံးတွားလိုက်တာဒီကဏ္ဍကျတော့ဒီကောကုဇကဝင်နှိမ့်ဆက်တာပဲသူဖြစ်ထားတဲ့တိလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်တွေကကတိနဲ့စွန့်ရင်မရှိတော့ဒီကောကုဇကဝင်ပြီးမနာနာသောနေရာကိုယူသွားလိုက်ပြီးငရေရောက်ငရေမနစ်သိမ်းပေါင်းများစွာပလံပေါင်းများစွာခံနော်ဒါဒီဒီအိတ်မစ္စရရဲ့စွန့်ကိုယ့်ရဲ့မနာလိုတဲ့စိတ်ဝန်လိုတဲ့စိတ်ထားဒီစိတ်ရဲ့စွန့်အားပဲဒီတော့ မြဲကကျွတ်လာတော့လေပိဋကဘောပိဋကဘောကျွတ်လာတော့လေတိရိစ္ဆာန်ဘောအဲ့တိရိစ္ဆာန်ဘောမှာလဲခွင်းဘောမှာဘော200လောက်ရှိနေဖြစ်နေတခါမှထမင်းအောင်မစားခဲ့အောင်အဲ့ဒီကနေကျွတ်လာလို့လာပြန်တော့လေနောက်ဆုံးတငါရွာမှာလူလာဖြစ်တယ်သူစမိဝေးတဲ့အဲ့တငါရွာတရားလုံးရှာလို့မရအောင်ဒါသူ့ရဲ့အကုသိုလ်ကကုဆက်သွားမိပါတယ်ငါလုံးမရအောင် မင်းတို့တို့ရှိအစဉ်လာထုံနှံစဉ်လာကလူယုံမှာတယောက်တော့တို့ရောရောက်နေပြီတို့ဒီတော့ဒီလူယုံမှာကိုသိအောင်ဘယ်ပုဂ္ဂိုလ်ဆိုတာလူယုံမှာလို့သိရောတို့မဲခွဲကြဆိုဆိုရောင်ကိုထချမ်းခွဲပြီးမဲချလိုက်တော့ तू तू तू ရှိတဲ့ဘက်ကလူယုံမှာစိတ်ထဲမှာပါသွားတယ်ဒါအဲ့ဒီတဝက်ကိုထပ်ပြီးထပ်ထပ်ထပ်ပြီးခွဲလိုက်နောက်ဆုံးတို့အင်းတို့တွေမှာလူယုံမှာရှိတယ်ဆိုတာဖြစ်လာတယ်ဖြစ်လာတော့ तू ကလည်းအရွယ်မီးသေးတော့မိဘတွေကလည်းအဲတို့ကမောင်းထုတ်လိုက်တယ်မောင်းထုတ်လိုက်တော့ကနေမောင်းထုတ်လိုက်တော့တစ်ဆက်ရောက်သွားတယ် ။ဒါကြောင့်တော့မိဘတွေကလည်းလူရှိတဲ့အတွက်အလုပ်ဘာအလုပ်လို့လုပ်လို့မအောင်မြင်ဘူး။ဒါသူ့ရဲ့အကုသိုလ်ကအခုဆက်နေတာ။သူလည်းထမင်းဝအောင်မဆိုင်အောင်မိဘတွေလည်းထမင်းဝအောင်မဆိုင်အောင်။အဆုံးတော့သူခုနှစ်လောက်ရောက်လာပြီ။အဲဒီခါကျတော့မိဘတွေမတတ်နိုင်တော့ဘာမှမစားမပြေလေတော့သူ့လည်းခွက်ကလေးတစ်လုံးထည့်ပြီးတော့ကဲသွားပြီးတော့ဆိုရင်မိဘတွေလည်းတက်ဖက်သွားလိုက်တယ်။သူလည်းလွတ်တဲ့နေရာထွက်သွားလိုက်တယ်။ထွက်သွားရင်သူလည်းမိဘမရှိတော့မိဘရှာလို့လည်းတွေ့ဘူး ဘက်ကနဲ့ပဲသူလျှောက်တောင်းတာလေဒီနေ့မှပြဿနာကဘာဖြစ်လာလဲဆိုတော့ကံကောင်းခြင်းနဲ့ရှင်သာရိပုတ္တရာနဲ့သူတွေ့တယ်ဘယ်မှာသွားတယ်လဲဆိုတော့ဟောတဏှာမှာသူများကဗကန်ဆေးလို့စွန့်ပြစ်လိုက်တဲ့မစားဘဲနဲ့စွန့်ပြစ်လိုက်တဲ့သမင်းလုံးတွေရှိတယ်လမ်းပေါ်မှာပြန်ကျဲနေတယ်အဲ့ဒီသမင်းလုံးတွေလုံးစီလိုက်ပြီးစားနေတာသိပြီးတော့ရှင်သာရိပုတ္တရာအမတနာသွားတယ်တနာရနဲ့သူ့ကိုပြောကြောင်းမေးပြီးတော့သူခေါ်လိုက်ပြီးရှင်ပြုတ်ပေးလိုက် ဖြစ်နေကြတော့လည်းပြဿနာဘာဖြစ်လာလဲရှင်သာရိပုတ္တရာသူနဲ့သူဆွမ်းသွားရင်ဘယ်တော့မှဆုံးမရအကယ်၍ဆုံးတယ်လို့ရှိရင်တပိတ်တဲ့လောက်ခဲ့လိုက်တဲ့ဆုံးရပျောက်သွားသူ့တပိတ်ခိုင်းရောက်တာလည်းပျောက်သွားတယ်ဒါအဲ့ဒါစီရသူများကိုကြောက်တွန်းနေတဲ့စိတ်ထားတယ်နော်ဘလောက်ဆိုးတယ်ဆိုတာကြည့်ဒါနဲ့ရှင်သာရိပုတ္တရာသူနဲ့ဆုံးကအတူတူသွားလို့မရဘူးကိုယ်ကတတ်တတ်သွားပြီးတော့ကြောင်းပြန်လာပြီးသူ့ဆွန့်ကျွေးရတယ်ဒီလိုက်ကြတော့လည်းသူက သူ့သမီးထဲရောက်ထတယ်ပျောက်ပျောက်သွားတယ်ခက်ဖို့ဟာသူကဝအောင်စားရတယ်မရှိဘူးဒါပြင်းနဲ့ရှင်သေနိဗ္ဗာန်ကတဏှာသူ့ကိုဓမ္မတော်ဝိပဿနာဘာဝနာတွေကိုကျင့်ကြံကြုံကိုအားထုတ်ဖို့နိလန်းတွေကိုသိတဲ့အသင်ပေးပါတယ်ပြည့်တဲ့အတွက်သူကရှုရှုခံနေပေါ်လဲပေါ်များနေတဲ့ကမ္မဘုရားရှင်လက်ထက်ကပေါ်ရခဲ့တဲ့ကောင်းမှုတို့ကနေကအကျိုးပေးဖို့ရန်အခါခွင့်သင့်နေပြီရင့်ကျက်လာပြီဖြစ်တဲ့အတွက်သူကောင်းကောင်းရှုနိုင်ရှုပွားသုံးသပ်နိုင်ပါတယ် ဝါသောတာနဲ့လည်းအကျွတ်ဒီမှာအရတ္တဖို့တည်သွားတယ်အရတ္တဖို့တည်ပြီးတော့ဒီတန်းကိုကြည့်လိုက်တော့မကြခင်မှာပဲပြိဋိဘံစားတော့မယ်ဆိုတာသူလည်းသိသိတော့ဒီနေ့သူပြိဋိဘံစားမယ်နေ့ရောက်လာပြီဆိုတော့အဲ့ဒီနေ့မှာပြိဋိဘံစားတော့မယ်အကြောင်းကိုသူဆရာဖြစ်တဲ့ရှင်သီဘုရားကိုတင်ပြတယ်တင်ပြတဲ့ရှင်သီဘုရားကဒီနေ့တော့ငါတို့ပဲငါဆုံးဝအောင်ကျွေးမယ်အဲ့ဒီလိုဥဒိချင်းဆုံးခံသွားလိုက်တယ်ဆုံးခံသွားလိုက်တော့အင်ဂျင်ရောက်တော့ ဒီဒီကလည်းဆုံးနေပြင်ဆင်ထားတဲ့လိုင်းရှင်သိဗုဒ္ဓရာလိုင်းလှူထမ်းဖို့ဆိုတဲ့ရွေးချက်ဆုံးနေလည်းလောင်းလှူကရှင်သာရိပုတ္တရာကကပိလိုက်အပြည့်လောင်းလှူပြီးတော့ပြန်လို့တော့အရှင်ဘုရားမပြောပါနဲ့ဒီဒီမှာဆုံးကိုဖုံးပြီးတော့ဘာအရှင်ဘုရားဘာကိစ္စရှိလဲကြောင်းဒီလိုဒီလိုကိစ္စကြီးအဲ့တော့ဒီလိုဒီလိုဆုံးပို့လိုက်ပါမယ်ဆုံးပို့လိုက်ပါမယ်ဆိုပြီးတော့အဲ့ဒါလောကမားတွေကိုဆုံးမရှိတဲ့ဒီလောကကိစ္စတွေတော့ဆုံးပို့ကြီးဆိုခိုင်းလိုက်တယ် လမ်းခုလာရောက်တဲ့အခါလူမတွေလည်းသူတို့ဟာသူတို့တရားမိပြန်လာခဲဘောဒုက္ကံဒုက္ကံရှင်သာရိပုတ္တရာကြီးကြောင်းရောက်တဲ့အခါမေးတော့ဆမစားဖြစ်တယ်အချိန်ကလည်းမောလကနီးနေမောလရီဒီတော့ကထိုးလို့ဆိုရှင်သာရိပုတ္တရာကတပိတ်လိုက်ပြီးတော့ခါနန်းတော်မှာကောသလမင်းနန်းတော်မှာသွားပြီးဆုံးခံတယ်ကောသလမင်းကြီးကလည်းဒါမျိုးကြတော့နေပါတယ်မောလဘိမှလာအကြောင်းတစ်ခုကိုရှိပြီဆိုတာသိအဲ့ဒါနဲ့သူတို့တွေတပိတ်ထက်ကိုအပြစ်လောင်းလှူလိုက်တယ် လွတ်လိုက်တော့အဲ့ဒါကြောင်းပြင်ပြီးတော့စတုမတုတွေကိုသူ့တပိတ်မထည့်ရဲဘူးထည့်ရင်သူကပျောက်သွားမှဆိုတော့ရှင်သာရိပုတ္တရာအဲ့ဒီတပိတ်ကိုကင်ထားတယ်ကဲအရှင်ပြအဲ့စတုမတုဖုံးပေးပြီးတော့ဆိုပြီးတော့သူပေးလိုက်တယ်အကင်းရှင်သာရိပုတ္တရာကလွှင့်ရင်ပျောက်သွားလိမ့်မယ်သိတယ်အဲ့ဒါကြောင့်လက်ကကင်ထားတယ်ဖုံးပေးပါဆိုပြီးတော့အဲ့ဒီလိုဖုံးပေးခင်လိုက်တော့အဲ့ဒီတနေ့ဝအောင်ဆုံးစားတယ်ဒါအစ္စလာမ်မြစ်ရဲ့စွမ်းအားပဲနော်ဒါကြောင့် သူတို့ဘာတွေကိုမချမ်းသာသူတို့ချမ်းသာတာကိုမကြည့်ကျင်တဲ့စိတ်ထားကမိမိဆင်းရဲခါရောက်ဖို့ုံးဖြစ်နေတယ်ဒါကြောင့်လူလောလူသားအချင်းချင်းအနကိတ္တလေးတွေ့တာသူလည်းသူကအားဆိုတာဘယ်လိုကံမဲ့ဖြစ်ဖြစ်ပေါ့လေလဲလို့ပဲဖြစ်ဖြစ်မလဲလို့ပဲဖြစ်ဖြစ်သူချမ်းသာတာပဲချမ်းသာတဲ့ကံကိုသူထောင်လို့ချမ်းသာနေတာပဲနော်ပစ္စုပန်ကံလည်းပါတယ်အဋ္ဌကံလည်းပါတယ်သူကံနဲ့သူချမ်းသာကိုယ်ကသွားပြီးမနာလိုလိုက်တော့မနာလိုတဲ့မိမိမှာဘာဖြစ်လဲခုလို ဒုက္ခလောကကိစ္စလို့ဒုက္ခရောက်နေဟုတ်တယ်ဒါကြောင့်နည်းနည်းဒီညူစုတတ်တဲ့စိတ်ထားနော်တက်လာမနာလိုတဲ့စိတ်ထားဒီစရာလေးတွေကိုပယ်ရှားပြီးပါနော်ကဲနောက်တစ်ခုလူလင်ဒီလောကနဲ့မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်လူချင်းမရှင်သောစိတ်ရှိသူတို့ဘာတို့ဉာဏ်ဖြင့်အယိုသိအလေးပြုခံရခြင်းဉာဏ်တို့ခံရခြင်းရှ िख ုခံရခြင်းပူဇော်ခံရခြင်းတို့နဲ့မညီသူသူချင်းအစွမ်းဖြင့်ဆဲရမပြင်းမှာသူချင်းကို မဖွဲ့နှောင်ထိုနည်းစဉ်ချင်းနာလူပြင်းကင်းသူသည်ဤသို့ပြည့်စုံသောဤသို့ကောင်းစွာထောက်တည်သောထိုကံကြောင့်ကိုခန္ဓာပစ္စည်းရဲ့ဒီပြီးမှနောက်နှင့်ကောင်းသောလမ်းရနတ်ပြည်နတ်လောကသို့ကံ့ရောက်ရ၏ကိုခန္ဓာပစ္စည်းရဲ့ဒီပြီးဒီမှနောက်ကောင်းသောလမ်းရနတ်ပြည်နတ်လောကသို့အကြွေမကံ့ရောက်ဖက်လူတို့ရောက်ခဲ့လျင်ထိုတို့ဖြစ်ရာအမျိုးနှင့်အဖြစ်များ၏လူလင်ကျူးစုခြင်းနှင့်ရှင်သောစိတ်ရှိခြင်းသူတို့ဘာလမ်းမြင်အယုအသေးလေးပြုခံရခြင်းမြတ်တို့ခံခြင်း ရှ िख ုခရံချင်းပူဇော်ခရံချင်းတို့မညူစုချင်းညူစုချင်းအစွမ်းဖြင့်မဆဲရေးမရင်မှားရင်ညူစုချင်းကိုမဖွဲ့နှောင်ချင်းသည်အချမ်းရများချင်းကိုဖြစ်စေတတ်အကျင့်ဒီနော်သူတို့မဒီအပူဇော်ခံရတဲ့ကိုကြည့်ပြီးတော့မိမိကဝမ်းသာရင်နော်ဘာဘာဆိုင်ရသူခံတဲ့သူပဲသူဘုံခံတဲ့သူပဲသူတို့မဒီအချမ်းရများတဲ့ကိုကြည့်ပြီးမိမိကကြီးညိုတယ်မြတ်လို့တယ်ဆိုရင်ဒီစိတ်ထားလေးကမိမိအချမ်းရများဖို့အကြောင်းဖြစ်တယ် သူတို့ဘာတွေအချမ်းရမြတ်တာကိုကြည့်ပြီးတော့ကမနာလိုခဲ့ရင်မိမိဆင်းရဲဖို့အကြောင်းဖြစ်တယ်ဒါပဲเนาะဒီတော့အရှင်ဥရဝိလကတ္တပဆိုကြစို့เนาะဒီအချမ်းရမြတ်တဲ့နေရာမှာသူကဣတိရရတဲ့ပုဂ္ဂိုလ်ပဲဘာဖြစ်လို့လဲသူတို့ဘာတွေပူဇော်တာကိုသူကကျင့်တတ်တဲ့ပုဂ္ဂိုလ်မျိုးသူတို့ဘာတွေအပူဇော်ခံရတာအမြန်တို့ခံရတာအကြည်ညိုခံရတာအချမ်းရမြတ်တာဒါတွေကြည့်ပြီးသူကကျင့်တတ်တဲ့ပုဂ္ဂိုလ်သူကနဲ့သူဖြစ်တယ်ဆိုတာသူက နားလည်နေတဲ့ကြီးညိုတတ်တယ်ဒီစိတ်ထားတွေကသူအချမ်းရံများဖို့အကြောင်းတစ်ခုဖြစ်လာပါတယ်နော်ခုနကသုမနာမင်းသမီးဆိုလို့ရှိရင်လည်းအချမ်းရံဘယ်လောက်ရှိလဲ900ဟုတ်တယ်မလားဒါသူ့အချွေရံပဲဝိသခလည်းသူတို့အချမ်းရံ900စုံဒီမင်းသမီးလားဟိုဘာလဲဘိဝိဒရမင်းရဲ့သမီးတို့သူတို့နေလည်းအချမ်းရံများရဘာဖြစ်လို့လဲ သူတို့ကံတွေကအချမ်းရများဒိတ်တဲ့စိတ်ထားနဲ့ကံတွေကိုထထောင်ခဲ့ကြတယ်သူတို့ဘာတွေအပူဇော်ခံရတာအမြန်နှုတ်ခံရတာအချွေရများတာကိုကြည့်ပြီးသူတို့ကဝမ်းသာတယ်ကြည်ညိုတယ်မြတ်နိုးတယ်ဘယ်လောက်များပတ်စံကုန်လဲမကုန်မှမဟုတ်ဒါစိတ်ထားတတ်တဲ့အတွက်ဒါအကျိုးရတာပါနော်သူများကောင်းအချမ်းရအချွေရနဲ့ပြိတ္တတွေများနေတာကြည့်ပြီးစိတ်ကကြည်ညိုတယ်လေးစားတယ်မြတ်နိုးတယ်ဒီလိုစိတ်ထားကမိမိအချမ်းရများဖို့အချွေရများဖို့အကြောင်းဖြစ်လာပါတယ်နော်ကဲနောက်တစ်ခုက လူလင်ဤလောကနဲ့မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်တမနာအာလကောင်ပြမနာအာလကောင်ထမင်းအဖျော်အိုးယင်ပန်းပဏ္ဏန္ဒနန္ဒပြောင်းအိယာနေရာကြောင်းစီမီကိုမပေးလှူထိုသူသည်ဤသို့ပြည့်စုံသောဤသို့မှန်စွာစောက်တည်ထားသောထိုခံကြောင့်ကိုခန္ဓာပြည့်စုံ၍တေပိတိမှနောက်၌ချမ်းသာခြင်းဟာမကောင်းသောလရာဖြိုဖျက်ကြရာငရဲသို့ကရောက်ရ၏ကိုခန္ဓာပြည့်စုံ၍တေပိတိမှနောက်၌ချမ်းသာခြင်းဟာမကောင်းသောလရာဖြိုဖျက်ကြရာငရဲသို့အကယ်၍မကရောက်ဖဲ လူအဖြစ်တော့ရောက်ခဲ့လျင်ထိုဖြစ်လျာရအမျိုးနဲ့စိစိဥစ္စာနဲ့လူလင်သမဏအာ၎င်းဗြမဏအာ၎င်းသမင်းအပြောအိုးရင်ပန်းနန္တာနန္တာပြောအိယနေယကြောင့်စီမီကိုမပေးလူကြီးသည်စိစိဥစ္စာနဲ့ခြင်းကိုဖြစ်စေတတ်သောအကျင့်သည်မပေးလူချင်းကြောင့်ငရေရောက်တာတော့မဟုတ်ဘူးနော်မပေးလူတဲ့ပုဂ္ဂိုလ်ရဲ့တန်တာမှာခုနကတောရိယဘုံသားတို့လို့မလူရက်နိုင်ဘူးမလူရက်တဲ့ပုဂ္ဂိုလ်ကဘာဖြစ်လဲမိမိစီးစဉ်ဥစ္စာပေါ်မှာတွေ့တာတဲ့လောဘကတိတ်အားကောင်းနေတယ် ဒီလိုလောဘကိုအခြေခံပြီးတော့မလှူရနိုင်တဲ့ပုဂ္ဂိုလ်တွေမှာဘာဖြစ်လဲသာသမီကိုတော့မှမလှူနိုင်ဘူးသူကသာသမီမကြမ်းမာတာတောင်မှသူကစေဝပြည့်စုံအောင်ကုသမပေးဘူးကုသမပေးတော့ဒီသာသမီကိုမကြမ်းမာတဲ့အခါမှာလာပြီးကြည့်မဲ့ကြည့်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကသူ့စိတ်စဉ်ဥစ္စာကိုမြင်တော့မှဆိုတော့ဒီသာသမီမကြမ်းမာတဲ့အခါအပြင်ထုတ်ထားတယ်သူ့အိမ်ထဲကိုမမြင်အောင်အဲ့ဒါလောက်အထိပဲနော် ဒီသားသမီးကိုသူကခုမပေးဆေးခုမပေးကြဘူးခုလိုက်ပတ်စံကုန်မှာဘလို့ဘလို့နှမျိုးတယ်ဆိုတာကြည့်ပေါ့အဲ့ဒီလောဘကြောင့်ငရဲရောက်တာပဲခုဒေါရိယဘုံနာငရဲရောက်တာလဲမလူလို့တော့မဟုတ်ဘူးစီးစိမ်ဥစ္စာအပေါ်မှာတွေ့တာမမောတဲ့ဒီတဏလောဘကိုအကြောင်းခံပြီးတော့ငရဲရောက်တာကိုပစ္စည်းကိုမမောတာပဲဘာဖြစ်မလဲဒီလိုမဟုတ်ဘူးနော်ကိုပစ္စည်းကိုမမောတာကလည်းငရဲကိုရောက်နိုင်တယ်ဒါကိုတော့နည်းနည်းသတိထားကြဟမ်လားကဲနောက်တစ်ခုကတော့ လူနေဤလောကနဲ့မိမဖြစ်စဉ်ယောက်ျားဖြစ်စဉ်အချောသောသူသည်ကမဏအာလကောဗျမဏအာလကောသမင်းအဖျောအိုးရင်ပန်းနန္ဒနန္ဒပြောအိယာနေရာကြောင့်စီမီကိုပိလူ၏ထိုသူသည်ဤသို့ပြည့်စုံသောဤသို့ကောင်းစွာဆောက်တည်သောထိုခံကြောင့်ကိုယ်ခန္ဓာပျက်စီးရဲ့တိပိတိမှနောက်၌ကောင်းသောလရနဗိနလောကသို့ကရောက်ရိုက်ကိုယ်ခန္ဓာပျက်စီးရဲ့တိပိတိမှနောက်၌ကောင်းသောလရနဗိနလောကသို့အကရေမကရောက်ဖက်လူအဖြစ်သို့ရောက်ခဲ့လျင် ထိုထိုဖြစ်လေရအမျိုးနဲ့စိစိဥစ္စာပေါ်များလူလင်သမဏအာလကောင်ပြမဏအာလကောင်ထမင်းအဖြောဝယင်ပန်းမနန္ဒနန္ဒပြောအိယာနေရကြောက်စီမိကိုပေးလူခြင်းသည်စိစိဥစ္စာပေါ်များခြင်းကိုဖြစ်စေတတ်သောအကျင့်သည်အထူးသဖြင့်တော့ဘုန်းကြီးတို့မဟာသုတဒနာမင်းတို့လိုစေကြဝရိမင်းကြီးဆိုကြပါစို့နော်အချွေရန်တွေကလည်းတိတ်များတယ်စိစိဥစ္စာတွေကလည်းတိတ်ပေါ်တယ်ဘာဖြစ်လို့လဲသူတို့ရဲ့အတိတ်ဇာတ်ကြောင်းပဲနော်အတိတ်ကဘုရားအလောင်းဟာ ဖြစ်လျက်ပေါ်မှာဒီအလူဒါနပါရမီအစရှိတဲ့ပါရမီတွေကိုအမြဲတမ်းဖြစ်ကျင်နေတာပဲဘလောက်မှန်ချမ်းသာချမ်းသာဂရေရှိစင်မကကြိုးဝနေတဲ့ဤစိတ်တွေတကားဖွင့်ပြီးအကုန်လုံးလှူတာဒါသူ့ရဲ့အလေးထားပဲဒါကြောင့်အလုံးတော်တွေဟာများသောအဖြစ်စီးစဉ်ဥစ္စာရဖို့ကိုဘယ်တော့မှဆုမတောင်းဘူးဆွလွတ်နိုင်ဖို့ပဲဆုတောင်းကြဆွလွတ်နိုင်မှမဆွလွတ်နိုင်ဘဲနဲ့ဖက်ထားခဲ့မယ်ဆိုရင်ခုနကတောရီယာဘုံသားတို့လိုငရဲရောက်နေတယ်ဒါသိနေတယ် ဆွလွတ်နိုင်ခဲ့ရင်လည်းခုမဟာသုဒ္ဓမလစัจ जा မင်းတို့လိုတခြားစัจ जा မင်းတို့လိုယရနာခုနှစ်ပါးတွေနဲ့ပြည့်စုံနေတဲ့မင်းကြီးဖြစ်တယ်ဒီမင်းကြီးကြည့်လိုက်ရင်တိုင်းပြည်ကိုအုပ်ချုပ်တာဒါနမဒတန်ရမဒီလက်နဲ့သုံးခုနဲ့အုပ်ချုပ်တာဒါနဆိုတော့ကတိုင်းလူပြည်သားတွေကိုသူအကုန်လုံးလှူထားတယ်စောင်းနေအကုန်လုံးလှူထားတယ်အဲ့ဒါတော့မကောင်းဘူးလားတရင်ပြည်လုံးကိုလှူနိုင်တယ်ဆိုတဲ့စွမ်းအားဟာဘာကြောင့်လဲအတိတ်ကဖြစ်ခဲ့တဲ့ဒီဒါနရဲ့စွမ်းအားတွေပဲနော် နောက်တစ်ခုမဒတ်မိမိကိုယ်တိုင်ငါးပါးသီလဆောက်တည်တယ်မြဲအောင်နေတယ်တိုင်းသူမိသားတွေကိုလည်းငါးပါးသီလဆောက်တည်စေတယ်မြဲအောင်ပဲနေတယ်နောက်တန်ရမရံခါပေါ့မိမိကိုယ်တိုင်၈ပါးသီလ၁၀ပါးသီလစသည်ရံခါဆောက်တည်တယ်တိုင်းသူမိသားတွေကိုလည်း၈ပါး၁၀ပါးစသည်ရံခါဆောက်တည်ခိုင်းတယ်ဒီလက်နဲ့သုံးခုနဲ့ပဲသူကတန်းပြီးအုပ်ချုပ်တာပဲတန်းပြီးမှာသူ့ရဲ့၁၂ဇနာလို့ခေါ်တာပေါ့လေခုခေကုသိဏယုံပြီပေါ့ ဒါမဟာသုဒ္ဓတနာဘုရားအလောင်းတော်ဆက်ကြောင်မင်းကြီးအဖြစ်နဲ့နေသွားတဲ့မြို့ပဲဒီမဟာသုဒ္ဓတနာနေသွားတဲ့ဒီမြို့မှာကြည့်လိုက်တစ်ဆက်နေယူစနာဆိုတော့ဘုန်းကြီးတို့ကျေးဇူးနာဆံမန်ကျုံနဲ့တွေ့ရင်မိုက်တရားလောက်ရှိတယ်ပေါ့မြို့ဟာတဲ့မိုက်တရားပေါင်းကျင်ကျဲနေတယ်အဲ့ဒါကိုသူကယရနာခုနှစ်ပါးဒတိုင်းနဲ့အကုန်လုံးခတ်ထားတာဘလို့ချမ်းသာတယ်ဆိုတာကြည့်ဒါရီဟာဒါနရဲ့ခံရဲ့စွမ်းအားတွေပဲဟုတ်တယ်မလားဒါကြောင့်ဒါနတော်ဘောဂဝါဆိုတဲ့ဒါပြင်းနဲ့သူကဒီဒါနတွေရလို့ဖက်ထားမလားမဖက်ထားပါဘူး ခလေးဘဝနဲ့ကနှစ်ပေါင်း၈လောက်၄တော့အိရှင်မင်းသားဘဝနဲ့ကနှစ်ပေါင်း၈လောက်၄တော့နန်းစီစဉ်ကိုခံစားနေတာကနှစ်ပေါင်း၈လောက်၄တော့နန်းစီစဉ်ကိုစွတ်ပြီးတော့ထန်းတော်ဥယျာဉ်အတွင်းမှာမေတ္တာဘာဝနာကမ္မထအစရှိတဲ့မေတ္တာဇာနေဝင်စားပြီးယဟန်တရားတွေကိုကြည်ကြံကြုပ်ကိုပွားများအားထုတ်နေတာကနှစ်ပေါင်း၈လောက်၄တော့ဒီထက်မှဘယ်နှယောက်ရှိလဲ၈လောက်၄တော့အားထုတ်တဲ့ အဲ့ဒါကြည့်ပဲနော်သူတို့ကဒီလိုအဆင့်မြင့်တဲ့ဂန်တွေကိုစနစ်တကျထူထောင်ထားခဲ့တယ်ဒီလိုထူထောင်နေတဲ့အတွက်ကြောင့်လည်းဒီနေ့မှဘုရားဖြစ်လာတာပဲဟုတ်တယ်ဟုတ်လားကဲနောက်တစ်ခုလူလင်ဒီလောကနဲ့မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်ခက်ထန်ထောင်ဝတ်တက်ကြရှ िख ုတ်တိုက်သူကိုရှင်မခိုးခီးဦးကြိုးစိုးတိုက်သူကိုခီးဦးမကြိုးစိုးနေရာပိတ်တိုက်သူကိုနေရာမပိတ်လမ်းခီးပိတ်တိုက်သူကိုလမ်းခီးမပိတ် အယုဒိပြုတ်တိုက်သူကိုအယုဒိမပြုတ်အလေးပြုတ်တိုက်သူကိုအလေးမပြုတ်မြန်တို့တိုက်သူကိုမမြန်တို့ပူဇော်တိုက်သူကိုမပူဇော်ထိုသူသည်ဤသို့ပြည့်စုံသောဤသို့မှန်ရစွာစောင့်တည်ထားသောထိုကံကြောင့်ကိုယ်ခန္ဓာပျက်စီး၏ဒီပိဒီမှာနောက်၌ချမ်းသာကိရာမကောင်းသောလက်ရာဖြိုဖျဲကြရာငရဲတို့ကံ့ရောက်ရ၏ကိုယ်ခန္ဓာပျက်စီး၏ဒီပိဒီမှာနောက်၌ချမ်းသာကိရာမကောင်းသောလက်ရာဖြိုဖျဲကြရာငရဲတို့အကဲမကံ့ရောက်ဖဲလူဖြစ်သောကံ့ရောက်ခဲ့လျင် ထိုထိုဖြစ်လျာရာအမျိုး၌အမျိုးယုတ်ဤလူလင်ထိုခက်ထန်ခြင်းထုံလွန်တက်ကြွခြင်းရှ िख ုတိုက်သည်ကိုရှင်မခိုးခြင်းခီးဥကြိုဆိုတိုက်သည်ကိုခီးဥမကြိုဆိုခြင်းနေရာပေးတိုက်သူကိုနေရာမပေးခြင်းလန်ခီပေးတိုက်သူကိုလန်ခီမပေးခြင်းအယိုသိပြုတိုက်သည်ကိုအယိုသိမပြုခြင်းအလေးပြုတိုက်သည်ကိုအလေးမပြုခြင်းမြန်လို့တိုက်သူကိုမမြန်လို့ခြင်းပူဇော်တိုက်သူကိုမပူဇော်ခြင်းသည်ယုံနေသောအမျိုးနှင့်ဖြစ်စေတတ်သောအကျင့်သည်စဉ်းစားကြည့်ပတ်စံဘလောက်ကုန်လဲ မကုန်းပါဘူးနော်သူကရှင်မခိုးနိုင်ဘူးဆိုတာဘာကြောင့်လဲဆိုတော့ဟိုဘက်ရှင်ခိုးနိုင်တဲ့ပုဂ္ဂိုလ်ကသူကနှိမ့်ချထားတာဘာဘာဘာယူတယ်လိုက်အရေးစိုက်ချင်မလိုဘူးဆိုပြီးတော့သူကနှိမ့်ချထားတာသူတို့ကနှိမ့်ချတဲ့စိတ်ဓာတ်ကဘာဖြစ်လဲမိမိနှိမ့်ချဖို့အကြောင်းဖြစ်သွားတယ်နော်ဒီနေရာမှာသုဘဗုဒ္ဓအလုံးချမှုကြတယ်ဘုရားရှင်ရောက်ခမရသောတရားတို့ရဲ့ဖခင်ရှင်ဒေဝရကဖခင်ရှင်ဒေဝရနဲ့ရသောတရားကမုဏမအရင်ပဲ ရှင်ဒေဝဒကိုလည်းသူကသူကသူအယူဆကငါသားဒေဝဒကိုလည်းသူကရန်သူအရာထားတယ်ငါသမီးကိုလည်းသားတယောက်နဲ့သူကပြစ်ထားတယ်ဆိုပြီးသူကမကျင့်ကြဘူးဘုန်းကြီးတို့ကတော့ခွဲတာကိုကြိုက်ပါတယ်ဘာဖြစ်လို့လဲဘုရားရှင်ကဒီရာဟုလာလေးမွေးပြီးတဲ့ညမှာပဲအခုလိုခွဲခဲ့လို့ဘုန်းကြီးတို့ဒီတရားတွေသိတာအကိမခွဲပဲနဲ့တွဲနေမယ်ဆိုရင်သူဘုရားဖြစ်ပါမလားမဖြစ်ဘူးဘုရားမဖြစ်ဘုန်းကြီးတို့ကဒီတရားသိပါမလားသူခွဲလိုက်တဲ့အတွက် သူလည်းဖះဖြစ်တော့ရောက်တဲ့ယဟနာဖြစ်တယ်ပေါ့ယဟနာပါပဲနော်ယသောတရားလည်းယဟနာဖြစ်တယ်ယာဟုလာလည်းယဟနာဖြစ်သွားတယ်ဖခင်ရတော်ဖြစ်တဲ့သောတော်တော်မင်းကြီးလည်းယဟနာဖြစ်ပြီးတော့ပြိဋိဘံဆံသွားတယ်မူရတော်ဖြစ်တဲ့ဂေါရမီလည်းယဟနာဖြစ်သွားတယ်မေတော်ရင်ဖြစ်တဲ့သန္တုတိလနတ်သားလည်းသောတပန်တည်သွားတယ်အကင်းသူတော်မခွဲဘဲနဲ့တွဲနေရမယ်ဆိုရင်တော့စัจ java ဝိရိယဖြစ်တော့မယ်ဖြစ်ခဲ့လို့ရှိရင်ဒီတရားတွေသူသူဘုရားဖြစ်အောင်မဖြစ်တော့ဘူး သူရေတော်နေရာတော့ရဟနာဖြစ်ဦးမမဖြစ်နိုင်ဘူးဒါကြောင့်ခွဲတာကောင်းတယ်ဘယ်နဲ့တော့သဘောတူလားခွဲတာနဲ့တွဲတာခွဲတာကိုဘုန်းကြီးတို့တော့သဘောကျပါတယ်နော်အဲ့ဒီမှာသူကစိတ်မထတတ်တော့သူသမီးကိုကလေးတယောက်နဲ့ပြစ်ထားခဲ့တာရဲ့ရှင်တေဝရကိုရန်သူအဖြစ်နဲ့သတ်မှတ်မှုထားတယ်လို့သူကယူဆတယ်ဘုရားရှင်ကတော့ရန်သူမဟုတ်ပါဘူးရာဟုလာဘုံမှာထားရှိတဲ့မေတ္တာနဲ့ရှင်တေဝရဘုံထားရှိတဲ့မေတ္တာအတူတူပဲဘုရားရှင်ဘက်ကဘာမှကွဲပြားချက်မရှိဘူး လူတော်တရားပုံမှာထားရှိတဲ့မေတ္တာနဲ့စေစမဏအပေါ်ထားရှိတဲ့မေတ္တာအတူတူပဲဘာမှမကွဲပါဘူးတညီလေးပဲဘုရားရှင်ကတော့ဘာဖြစ်လို့လဲဘုရားရှင်ကတာရိဂုံနဲ့ပြည့်စုံတယ်ဘာမှထားရခွဲခြားမှုမရှိဘူးတိုးတော်သူကစိတ်မထက်တော့မထက်တော့ဘာဖြစ်လဲဘုရားရှင်ကြွလာတဲ့အခါလမ်းပိတ်တိုက်ပါလေနဲ့လမ်းမှာသူကပိတ်ပြီးနေလိုက်တယ်လမ်းပိတ်တိုက်သူကိုလမ်းဖယ်မပေးဘူးစိခုတ်တိုက်သူကိုစိမခိုးဘူးအယုတ်ကတိပြုတ်တိုက်သူကိုအယုတ်တိမပြုတ်ဘူးလေးစားတဲ့ပုဂ္ဂိုလ်မလေးစားဘူးဂယုမဆိုင်ဘူးဘာဖြစ်သွားလဲ မြေမြူတယ်မြေမြူပြီးတော့ငယ်လေးရောက်တယ်ဟုတ်တယ်မလားကျွတ်လာမယ်ဆိုလို့လူဘဝမြတ်အကြေပြန်ရောက်ခင်ရင်လည်းဘာဖြစ်မလဲဒီမှာကြည့်ပေါ့ဟုတ်တယ်မလားယုံနေရဲ့အမျိုးမှာပဲသွားပြီးတော့လူဖြစ်ရမယ်မြင့်မြတ်တဲ့အမျိုးအနွယ်မှာဘယ်လိုမှလူမဖြစ်နိုင်ဘူးဒါပတ်စံမကုန်တဲ့အလုပ်ပါနော်စိတ်ထားတတ်မယ်ဆိုရင်တို့ဘာကိုကိုကမြင့်မြတ်တဲ့နေရာမှာထားခြင်းဒီမိမိအယုအမျိုးမြင့်မြတ်ဖို့အကြောင်းဖြစ်တယ်တို့ဘာကိုနှိမ့်ွက်ခြင်းဒီမိမိယုံနေဖို့အကြောင်းဖြစ်သွားတယ်နော်နောက်တစ်ခု လူလင်ဤလောက၌မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်မခက်ထံမထောင်သောမတက်ကြွရှိခိုးတိုက်သူကိုရှိခိုး၏ခီးဥချိုဆိုတိုက်သူကိုခီးဥချိုဆို၏နေရာပိတ်တိုက်သူကိုနေရာပိတ်လန်ခီးပိတ်တိုက်သူကိုလန်ခီးပိတ်အယုဒေပြုတိုက်သူကိုအယုဒေပြု၏အလေးပြုတိုက်သူကိုအလေးပြု၏မြန်တို့တိုက်သူကိုမြန်တို့၏ပူဇော်တိုက်သူကိုပူဇော်၏ထိုသူသည်ဤသို့ပြည့်စုံသောဤသို့ကောင်းစွာဆောက်တည်သောထိုကံကြောင့်ကိုယ်ခန္ဓာပြည့်စုံ၏ဒီမိဒီမှာနောက်၌ကောင်းသောလရဏပညာလောကသို့ကရောက်ရ၏ ကိုခန္ဓာပြည့်စည်၍တည်ပြီးဒီမှာနောက်၌ကောင်းသောလရနတ်ပြည်နတ်လောကသို့အကယ်၍မကရောက်ဖဲလူဖြစ်သို့ရောက်ခဲ့လျင်ထိုထိုဖြစ်လျရာရာအမျိုးနဲ့အမျိုးမြိုက်ခီးဝကျိုးစုံခြင်းနေရာပိတဲ့သူကိုနေရာပိလူလင်ထုံမခက်ထန်ခြင်းမထောင်လွှားခြင်းမတက်ကြွခြင်းရှ िख ိုးတိုက်သူကိုရှ िख ိုးခြင်းခီးဝကျိုးစုံတိုက်သူကိုခီးဝကျိုးစုံခြင်းနေရာပိတဲ့သူကိုနေရာပိခြင်းလန်ခီပိတဲ့သူကိုလန်ခီပိခြင်းအယုန်တင်ပြုတ်တိုက်သူကိုအယုန်တင်ပြုတ်ခြင်းအလေးပြုတ်တိုက်သူကိုအလေးပြုတ်ခြင်းမြတ်လို့တိုက်သူကိုမြတ်လို့ခြင်းပူဇော်တိုက်သူကိုပူဇော်ခြင်းသည် မြင့်မြတ်သောအမျိုးနဲ့ဖြစ်စေတတ်သောအကျင့်ဒီနော်သူတစ်ပါးကိုမိမိကပူဇော်တဲ့မြတ်လို့တဲ့မိမိကအမြင့်မှာထားထိုက်တဲ့အတွက်အမြင့်မှာထားလိုက်တယ်ဒီလိုစိတ်ထားလေးကမိမိမြင့်မြတ်ဖို့အကြောင်းတစ်ခုဖြစ်သွားတယ်နော်ဒီမှာနာမည်ကြီးတာကတော့အရှင်ဘတ်တိယဒါဣရိရရတယ်အမျိုးမြင့်မြတ်တဲ့နေရာမှာနော်အကြောင်းကိုပြန်ကြည့်လိုက်တော့လွန်ခဲ့တဲ့ဘဝပေါင်း900ကိုလှမ်းကြည့်လိုက်ဘဝပေါင်း900လုံးဇက်တိုက်သူကအမျိုးမြင့်မြတ်ပြီးတော့ရှင်မြင့်ဖြစ်ခဲ့တယ်နောက်ဆုံးဘဝမှာလည်းတာဂီဝင်းကြီး သူတို့နဲ့မင်းကြီးကွယ်လွန်တဲ့အခါမှာသူတို့ရှင်မြင်မဲ့ဖြစ်ပါတယ်နော်ဒါကြောင့်သူတို့အမျိုးမြတ်ထိုက်တဲ့စိတ်ထားတဲ့ကံတွေကိုထရုံတဲ့ပုဂ္ဂိုလ်ကအမျိုးမြတ်ဖို့အကြောင်းဖြစ်လာတယ်သို့တော့ဒီအကြောင်းဒီကံတွေမဟုတ်ပါဘူးအရှင်ဗတ္တိယကသူကမဉ္ဇဉ်ဖွဉ္ဇဉ်ဝင်ရနိုင်တဲ့ပါရမီကံတွေကိုလည်းထူထောင်ခဲ့ပါတယ်ထူထောင်ခဲ့တဲ့အတွက်ခေါင်းဆုံးဘုရားရှင်သောတိကိုကြွတဲ့ ခမိလုံကနေပြီးတော့ကြွတဲ့အခါမှာရှင်အနန္ဒတို့နဲ့အတူနော်အရှင်တို့တို့တို့နဲ့အတူရှင်ဒေဝဒတ်တို့နဲ့အတူအနုဘယနေကုန်တရဥယျာမှာပဲသူလည်းရှင်ဟန်ပြုပါတယ်ရှင်ဟန်ပြုလိုက်တဲ့အတွက်အရတဖို့လည်းဒီနေ့စိုက်သွားပါတယ်နော်စိုက်သွားလိုက်တော့ဟိုဒီနေ့ကခရီးကာလို့ပေါ့တော်တဲ့လက်ပေအောင်မှာဇန္နမပတ်နေအရတဖို့သမပတ်နေဝင်စားပြီးတော့တရင်သုံးနေရတော့ချမ်းသာလို့လို့ဩဟောဝတ္တဟောဝတ္တဟောဝတ္တဟင်သိချမ်းသာတယ်သိချမ်းသာတယ်ဆိုပြီးတော့နော် သူဥဒန်းနေကျူပါတယ်ဒါကိုတချို့ကသဘောမပေါက်တော့သူ့ကိုဘုရားရှင်ကသွားလျှောက်တော့ဘုရားရှင်ကနည်းနည်းလေးရှင်းပြပါတယ်နော်ဆိုလိုတာကတော့မင်းသားဘဝနဲ့မင်းဘဝနဲ့တိုင်းပြည်အုပ်ချုပ်စဉ်အချိန်ခါကလူလိုလွတ်လွတ်လပ်လပ်တယောက်တည်းတော့တယ်မှာမနေရဘူးအဆောင်နေနဲ့အချမ်းရနေနဲ့အချွေရနေနဲ့အမြဲတမ်းနေရတယ်ခုတော့ရှင်မင်းအဖြစ်ကရက်ဆိုင်လိုက်ပြီ တောထဲမှာယဟန်ဘွားနဲ့ယဟန်တရားတွေအထုတ်ပြီးနေလိုက်တော့တောထဲမှာဘာအနှောက်အယှက်မှမရှိပဲဘာအဆောင်အကြမ်းမှမရှိပဲအေးအေးဆေးဆေးတရားထက်ဖြင့်တရားတွေကိုနှလုံးသွင်းပြီးနေရတော့သိချမ်းသာနေတယ်တောထဲသစ်ပင်အောက်နော်တန်ခါလေးခြုံပြီးတော့အေးစီစီကုပြင်းလေးပေါ်မှာကိုယ်နေရင်ကြည်လားကြောင်းကြမှုလည်းမရှိတောင်းတမှုလည်းမရှိအလုတ်ကိုသွားပါလို့တိုက်တွန်းမဲ့လူလည်းမရှိအလုတ်မလုပ်ပါလို့ညှဉ်းဆုံမဲ့လူလည်းမ မရှိဘူးဘလောက်ကောင်းလဲဟင်ကျိုးစားပါဟုတ်တယ်မဟုတ်လားကဲနောက်တစ်ခုလူနဲ့ဤလောကနဲ့မိမပစ္စည်းယောက်ျားပစ္စည်းအချို့သောသူသည်မနကို၎င်းဗြမဏကို၎င်းချိတ်ကပ်ပြီးလျင်အရှင်ဘုရားဗေတရားဤကုသိုလ်ဘာနည်းအဘယ်တရားဤအကုသိုလ်ဘာနည်းအဘယ်တရားဤအပြစ်ရှိပါသနည်းအဘယ်တရားဤအပြစ်ကင်းပါသနည်းအဘယ်တရားဤမိဝဲထိုက်ပါသနည်းအဘယ်တရားဤမမိဝဲထိုက်ပါသနည်းအဘယ်သို့ပြုသောအကျွန်ုပ်မှာရှိစွာသောကလပ်ဘာလုံး စည်းပွားမဲ့ခြင်းကဆင်းရဲခြင်းကဖြစ်ပါသည်။အဘယ်သို့ပြုသောအကျွန်ုပ်မှာရှိစွာသောကာလပတ်လုံးစည်းပွားခြင်းကချမ်းသာခြင်းကဖြစ်ပါသည်ဟုအဖန်မှန်မင်းမြတ်ကြီးကိုမပြုထိုသူသည်ဤသို့ပြည့်စုံသောဤသို့မှန်ရစွာဆောက်တည်သောထိုကံကြောင့်ကိုယ်ခန္ဓာပြည့်စုံ၍တည်ပြီးဒီမှာနောက်၌ချမ်းသာခြင်းရာမကောင်းသောလရာဖြိုဖျက်ကြရာငရဲသို့ကရောက်ရကိုယ်ခန္ဓာပြည့်စုံ၍တည်ပြီးဒီမှာနောက်၌ချမ်းသာခြင်းရာမကောင်းသောလရာဖြိုဖျက်ကြရာငရဲသို့အကြွေမကရောက်ဖဲလူဖြစ်သောရောက်ခဲ့လျင်ထိုထိုဖြစ်လျက်အမျိုး၌ ပညာမိတ်လွတ်လင်သမဏကို၎င်းဗြဟ္မဏကို၎င်းချင်းကပ်ပြည့်နေအရှင်ဖျားဘယ်တရားဤကုသိုလ်ဘာနည်းအဘယ်တရားဤအကုသိုလ်ဘာနည်းအဘယ်တရားဤအပြစ်ရှိပါသနည်းအဘယ်တရားဤအပြစ်ကင်းပါသနည်းအဘယ်တရားဤမိဝဲတိုက်ပါသနည်းအဘယ်တရားဤမမိဝဲတိုက်ပါသနည်းအဘယ်သို့ပြုသောအကျွန်ုပ်မှာရှိသောသောကလဘလုံးစီးပွားမဲ့ခြင်းကဆင်းရဲခြင်းကဖြစ်ပါသနည်းအဘယ်သို့ပြုသောအကျွန်ုပ်မှာရှိသောသောကလဘလုံးစီးပွားခြင်းကချမ်းသာခြင်းကဖြစ်ပါသနည်းဟု အဖန်မှမင်းမြန်းခြင်းကိုမပြုတ်ခြင်းသည်ပညာမဲ့ခြင်းကိုဖြစ်စေတတ်သောအကျင့်သည်နည်းနည်းလေးဒီနေရာမှာတော့အရေးကြီးလာတယ်နော်ဘယ်တရားကကုသိုလ်ဘယ်တရားကအကုသိုလ်လို့ဒီလောက်တော့သိအောင်လေ့ကျင့်ဖို့လိုတယ်မသိဘူးဆိုရင်ဘာလုပ်မလဲအကုသိုလ်ကိုလည်းသူလွန်ကျူးခြင်းလွန်ကျူးနေမယ်ကုသိုလ်ကိုလည်းမပြုတ်ဘဲနေခြင်းနေမယ်ဒီလွန်အကုသိုလ်တွေကိုလွန်ကျူးလိုက်တဲ့ဒီကံကမရရောက်ဖို့အကြောင်းဖြစ်ပါတယ်ဒီအကုသိုလ်ဆိုတာက တခါတည်းကခုနကလို့ပေါ့ဒေါသစိတ်ထဲမှာဖြစ်တာပဲဘာမှကာယကံမြောက်မဟုတ်တော့နော်စိတ်ထဲမှာဖြစ်နေတဲ့ဒီဒေါသကငရက်ကိုပို့နိုင်တယ်စိတ်ထဲမှာဖြစ်နေတဲ့ဒီလောဘကငရဲကိုရောက်အောင်ပို့နိုင်တယ်။စိတ်ထဲမှာဖြစ်နေတဲ့ဒီအိတ်တမေစီရဲ့မာမနာတရားတွေကလည်းငရဲကိုရောက်အောင်ပို့နိုင်တယ်။ဆိုတော့ဒီစိတ်ထားလေးတွေကိုကနားမလည်ဘူးဆိုလို့ရှိရင်ငရဲရောက်နိုင်တဲ့ကံလို့နားမလည်ခဲ့ဘူးဆိုရင်မိမိမှာဘလောက်အပြစ်ကြီးမလဲနော်။ငရဲရောက်ဖို့အကုသိုလ်တွေကိုမိမိက စုဆောင်းနေတာနဲ့တူတယ်။ဒါကြောင့်ဗရင်ကကုသိုလ်ဗရင်ကအကုသိုလ်ကြကြနာနားလည်ဖို့လိုတယ်နော်။နောက်တစ်ခုကတော့ပြောင်းရမယ်နော်။တခါလွတ်ရင်ဤလောကနဲ့မိမဖြစ်စေယောက်ျားဖြစ်စေအချို့သောသူသည်တမနာကို၎င်းပြမနာကို၎င်းချင်းကပ်ပြီးလျှင်ရှင်ဖျက်ဗေတရားဒီကုသိုလ်ဘာနိအဗေတရားဒီအကုသိုလ်ဘာနိအဘယ်တရားဒီအပြစ်ရှိပါသနည်းအဘယ်တရားဒီအပြစ်ကင်းပါသနည်းအဘယ်တရားဒီမိဝဲတိုက်သောတရားပါနည်းအဘယ်တရားဒီမမိဝဲတိုက်သောတရားပါနည်း အဘယ်သို့ပြုသောအကျွန်ုပ်မှာရှိသောလောကလဘလောစီးပွားမဲ့ခြင်းကဆင်းရဲခြင်းကဖြစ်ပါသည်။အဘယ်သို့ပြုသောအကျွန်ုပ်မှာရှိသောလောကလဘလောစီးပွားခြင်းကချမ်းသာခြင်းကဖြစ်ပါသည်ဟုအဖန်မှန်မင်းမြန်းခြင်းကိုပြု၏။ထိုသူသည်ဤသို့ပြည့်စုံသောဤသို့ကောင်းစွာဆောက်တည်သောထိုကံကြောင့်ကိုယ်ခန္ဓာပြည့်စုံ၏ဒေဝိတိမှနောက်၌ကောင်းသောလက်ရနတ်ပြည်နလောကသို့ကရောက်ရ၏ကိုခန္ဓာပြည့်စုံ၏ဒေဝိတိမှနောက်၌ကောင်းသောလက်ရနတ်ပြည်နလောကသို့အကြေမကရောက်ဖဲလူဖြစ်သို့ရောက်ခဲ့လျင်ထိုထိုဖြစ်လျက်အမျိုး၌ပညာကြီး၏ လူနဲ့တမနာကို၎င်းဗြဟ္မဏကို၎င်းချင်းကပ်ပြည့်လျင်အရှင်ဘုရားအဘယ်တရားဒီကုသိုလ်ဘာနည်းအဘယ်တရားဒီအကုသိုလ်ဘာနည်းအဘယ်တရားဒီအပြစ်ရှိပါသနည်းအဘယ်တရားဒီအပြစ်မရှိပါသနည်းအဘယ်တရားဒီမိဝဲတိုက်ပါသနည်းအဘယ်တရားဒီမမိဝဲတိုက်ပါသနည်းအဘယ်သို့ပြုသောအကျွန်ုပ်မှာရှိသောလောကလပါလုံးစီးပွားပဲခြင်းကဆင်းရဲခြင်းကဖြစ်ပါသနည်းအဘယ်သို့ပြုသောအကျွန်ုပ်မှာရှိသောလောကလပါလုံးစီးပွားခြင်းကချမ်းသာခြင်းကဖြစ်ပါသနည်းဟု အဖန်မမင်းများမှုပြုခြင်းသည်ပညာကြီးခြင်းကိုဖြစ်စေတတ်သောအကျင့်တည်းတဲ့နော်ဆိုလိုတာကတော့နော်ယုတ်တရားဆိုတာကဘာလဲနန္တရားဆိုတာကဘာလဲကုသိုလ်ဆိုတာကဘာလဲအကုသိုလ်ဆိုတာကဘာလဲဒါလေးတွေကိုစနစ်တကျသိဖို့လက်တွေ့ရှုတယ်ဆိုလိုတာကနော်နည်းနည်းလေးစဉ်းစားကြည့်လူလောကမှာဒီနေ့ ဒီကလပ်ကလေးတွေကိုကလပ်တစ်ခုတစ်ခုမှာသဘောတရားရှိခုသို့မဟုတ်9ခုသို့မဟုတ်10ခုစသည်ရှိတယ်လို့ခွဲခြားစိတ်ဖြာပြီးစနစ်တကျဟောသွားတဲ့ဆရာလောကမှာဘယ်နှယောက်ရှိလဲသူဘုရားရှင်ကလွှဲရင်ဘလို့မှမရှိသေးပါဘူးဒီအသိဉာဏ်ကြီးဟာကြီးမားတဲ့အသိဉာဏ်လို့မမြတ်တဲ့အသိဉာဏ်လို့မပြောနိုင်ဘူးနော်ပြောနေဘယ်တရားကကုသိုလ်ဘယ်တရားကအကုသိုလ်ဒီလိုခွဲခြားစိတ်ဖြာပြီးခေါ်သွားနိုင်တဲ့ဆရာဆိုတာလောကမှာဘုရားရှင်ကလွှဲရင်ရှိသလားမရှိသေးဘူးဒီကုသိုလ်က နတ်ပြည်ကိုရောက်မယ်ဒီကုသိုလ်ကြတော့ပြမပြည်ရောက်မယ်ဒီကုသိုလ်ကြတော့နိဗ္ဗာန်ကိုရောက်မယ်ဒါခွဲခြားပြီးသိချာဟောတာလေအဲ့ဒါဒီကုသိုလ်တွေကိုမိမိတို့ကစီးပူးတတ်လို့နတ်ပြည်ရောင်ကြောင့်ကုသိုလ်ကိုစီးပူးခဲ့ရင်နတ်ပြည်ရောက်မယ်ပြမပြည်ရောင်ကြောင့်ကုသိုလ်ကိုစီးပူးခဲ့ရင်ပြမပြည်ရောက်မယ်နိဗ္ဗာန်ရောက်ကြောင်းကုသိုလ်တွေကိုစီးပူးနိုင်ခဲ့ရင်စုဆောင်းနိုင်ခဲ့ရင်နိဗ္ဗာန်ရောက်မှာအဲ့တော့နိဗ္ဗာန်ရောက်ကြောင်းကုသိုလ်တွေကသမထလည်းရှိတယ်ဝိပဿနာလည်းအခြေခံပဲနော် ဒီသမထဝိပဿနာတွေကိုအခြေခံပြီးတဲ့အချိန်ကကျတော့မှရင့်ကျက်လာတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာသာလျှင်အရိယာမေဉာဏ်ဆိုတဲ့ကုသိုလ်ကပေါ်လာမှတဲ့အဆင့်အမြင့်ဆုံးကုသိုလ်ပဲဒီကုသိုလ်ကနိဗ္ဗာန်ကိုတက်ရဲ့အာယုံယူတယ်အာယုံလိုက်တဲ့ခါမှာဒီကိလေသာတွေကိုတစင်ပြီးတစင်ပယ်တော့လိုက်တဲ့ပယ်တတ်လိုက်တဲ့အတွက်ကြောင့်နောက်ဆုံးအမြင့်ဆုံးအကျိုးတရားကအရတ္တဖို့ပဲဒီအရတ္တဖို့တဲ့မြင်မာတဲ့အကျိုးဆိုတာမရှိတော့ဘူးအဲ့ဒီတရားတွေကိုခွဲခြားဆင်းဖြာပြီးစနစ်တကျဟောနိုင်တဲ့ပုဂ္ဂိုလ်ကလောကဘယ်နှယောက်ရှိလဲ။ဟုတ်ပြီဘုရားတယောက်ပဲနော်။ ဒါကြောင့်ဒီကျင့်စဉ်တွေကိုလက်တွေ့ကျင့်လိုက်လို့သိကြရင်ဒီအသိပညာသည်အစစ်အမတန်မြင့်မားတဲ့အသိပညာလို့မပြောနိုင်ဘူးလားပြောနိုင်ပါတယ်ဒါကြောင့်ဘုရားရှင်ကလွှဲရင်ဘယ်ပုဂ္ဂိုလ်မှဒီလိုလဲဟောနိုင်တဲ့ပုဂ္ဂိုလ်လောကမှာမရှိပါဘူးအဲ့တော့ပုဂ္ဂိုလ်တရားကဘုလိုနားလေလို့ဒီဒီတရားကကုသိုလ်တရားဖြစ်တယ်ဒီတရားကအကုသိုလ်တရားဖြစ်တယ် ဒီကုသိုလ်တရားတွေကိုငါပင်မဲ့ဒီအကုသိုလ်တရားတွေကိုပြည့်စုံအောင်ငါဖြစ်ကြည့်မယ်ဆိုပြီးတော့ဥတည်ချက်ဖြင့်စိတ္တကြသီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်တွေကိုကျင့်လိုက်လို့သူတဏ္ဍာမှာအရတ္တမဉ္ဉံပညာအရတ္တဘုံပညာဆိုတဲ့ဒီပညာတွေကင်းဝခဲ့ရင်ဒီပညာတဲ့အဆင့်မြင့်တဲ့ပညာရှိအောင်မလားမရှိတော့ဘူးဒါပညာဉာဏ်ကိုကြီးမားအောင်ပြုလုပ်ပေးတဲ့စွမ်းအားတွေပဲเนาะဒါကြောင့်နည်းနည်းခုလိုဆရာတော်တွေရှိနေတော့ဆရာတော်တွေကလည်းဒီကဥက္ကဋ္ဌိတာတို့ဘုရားအလုံးပေါ်လေ ဒီပညာဉာဏ်နဲ့ရင့်ကျက်စေနိုင်တဲ့ဆုံးအားရှိတဲ့ဒီတရားတွေကိုသင်ကြားနေတော့မှဒကာကြီးတွေဒကာမကြီးတွေအချိန်ရခိုက်စူးစောင်းပြီးတော့နားလည်အောင်ကြိုးစားဖို့သိကောင်းတယ်နော်အခွင့်အရေးဆိုတာကဒီလိုပဲရအောင်ယူရပါတယ်အခွင့်အရေးကိုမယူတတ်ဘူးဆိုရင်တော့ဘဝတစ်ခုဆုံးသွားမှာပဲသန္တရာခီးဆိုတာကအမတန်ရှည်လျားလှပါတယ်နော်ရှည်လျားလှတဲ့သန္တရာခီးမှာဒီသန္တရာဝဆင်းရဲ့ဒုက္ခမှာကြွအောင်လွတ်အောင်အပိထောက်ပံ့နေတဲ့ဒီတရားကောင်းတွေရှိတယ်ဆိုရင်ဒီတရားကောင်းတွေကိုမိမိတို့သိအောင်သင်ဖို့လိုတယ် သိအောင်လည်းကျင့်ဖို့လိုပါတယ်ဒီလိုကျင့်နိုင်မှသာလျှင်ဘာဖြစ်လဲမိမိတို့မျှော်မှန်းတောင်းတနေတဲ့အရဟတမေအရဟတဖို့အထွတ်တက်ထားတဲ့မဉ္ဇဉ်ဘုံဉာဏ်တွေကိုရရှိကြမှာဖြစ်ပါတယ်နော်အဲ့တော့ဒီလိုခုလိုခုနှစ်ခုနှစ်နှစ်လေးပေါ့လေပေါင်းလိုက်တော့14ချက်ပြဿနာဒီပြဿနာတွေဟောလိုက်တဲ့အချိန်ခါမှာသူ့ဘလူလင်နဲ့အမတန်ကျင့်တတ်သွားပါတယ်နော်ကျင့်တတ်ပြီးတော့မြတ်စွာဘုရားထံမှာတရဏဂုံဆောက်တည်သွားပါတယ်တရဏဂုံဆောက်တည်အတွက်ရည်ညွှန်းပြီးဘုရားရှင်က သူ့ဘလွတ်လင်ကိုဟောတာမှန်တော်လဲဒီတရားကသူ့ဘလွတ်လင်တို့အတွက်ရည်စူးပြီးတော့ဘုရားရှင်ဟောတာလားမဟုတ်ပါဘူးเนาะသရဝအလုံးအတွက်ပဲရည်စူးပြီးဟောတာပါဒါကြောင့်ဘယ်တရားတွေကိုကျင့်ကြရင်ဘယ်လိုရုပ်ညာနဲ့အကျိုးရမယ်ဘယ်တရားကိုကျင့်ကြရင်ဘယ်လိုမြင့်မြတ်တဲ့အကျိုးရနိုင်လဲဆိုတာကိုဘုရားရှင်ကခွဲခြားသိပြပြီးဟောထားတာပါပဲเนาะဒါကြောင့်ဒီနေ့ညတော့ဒီညမှာပဲတရားရပ်ပြီးတော့ဒကာကြီးတွေမေးကျင်တဲ့မေးခွန်းကိုတော့မေးကြတော့ ဟိုပဇွန်လုံးမှာမျက်လုံးနှလုံးကရှေ့တက်ထားရတယ်ရှေ့တက်လည်းမတော်ပဲဟိုဘက်ဘေးတိုင်းဘာလို့သွားလဲဆိုတော့မေးခွန်းမျိုးတော့လုံမနေနဲ့ မဲ့ဟိုဖြစ်သွားပြီပေါ့နော်အဲ့ဒါမျိုးကြရင်ရောဟိုသမီးတပည့်တော်ခုနနားလဲလိုက်တာတော့ကံထိုက်ပါလားမထိုက်ဘူးလို့လေခုနနားလဲလိုက်တယ်လို့ပါဗျာအဲ့ဒါကတော့ဘုန်းကြီးတို့ဒီမဲ့နဲ့ဖြစ်သွားတာဟုတ်တော့ဗျာအဲ့ဒါသုတ်တန်တစ်ခုရှိပါတယ်နော်ဥပါလိသုတ်တန်လားဥပါလိကရှေ့ရခင်တုန်းကတော့နိခန္ဓာတွေကိုကိုယ်ကိုယ်စိတ်ကနေနေတဲ့ပုဂ္ဂိုလ်ပဲ နောက်ပိုင်းမှာသူကဘုရားရှင်နဲ့လာပြီးတရားအခြေတင်ဆွေးနွေးတယ်ဆိုကြတော့နော်အဲဆွေးနွေးတဲ့အချိန်ခါမှာဘုရားရှင်ကလည်းစကားချီထားတယ်။မှန်ကန်တဲ့သစ္စာတရားအပေါ်မှာယက်တည်ငြိမ်ရင်တော့တို့နှစ်ဦးတရားဆွေးနွေးကြတာပေါ့။မှန်ကန်တဲ့သစ္စာတရားအပေါ်မှာမယက်တည်နိုင်ဘူးဆိုရင်တော့မဆွေးနွေးတာကောင်းမယ်ဆိုတဲ့အကြောင်းပြောတော့ယက်တည်ပါမယ်ဝန်ခံတယ်။ဆိုတာကမိမိပြောရင်ပြောတယ်လို့အမှန်တည်းပြန်ဝန်ခံတာပေါ့။ဒါကမှန်ကန်တဲ့သစ္စာပဲ။မိမိကမပြောမိဘူးဆိုရင်လည်းမပြောမိဘူးလို့ဒါဝန်ခံရမယ်။ အဲ့လိုဆိုနေတဲ့အပိုင်းထဲမှာသူတို့နိဂန္ဓတွေရဲ့အယူဆကကာယဒန္တဝစီဒန္တမနောဒန္တဆိုပြီးဒီလိုဒန္တဗရာနဲ့သုံးတယ်ကာယဒံဝစီဒံမနောဒံလို့သုံးတယ်ဘုန်းကြီးတို့ဘုရားရှင်ကတော့ကာယကံဝစီကံမနောကံလို့ကမ္မနဲ့သုံးတယ်နော်အဲ့ဒီသုံးခုမှာသင်တို့နိဂန္ဓတွေကဘယ်ရင်ကိုအပြစ်ကြီးတယ်လို့ပြောတယ်လေအဲ့ဒီလိုဘုရားရှင်ကမေးခွန်းတစ်ခုမေးလိုက်ပါတယ်မေးလိုက်တော့သူတို့ကဥပါလိကဘာပြန်ဖြေလဲ ကာယဒန္တကာယကံကအပြည့်အကြီးဆုံးပဲဆိုပြီးပြန်ဖြေတယ်ကဲကောင်းပြီဒီလိုဆိုလို့ရှိရင်သင်ကလမ်းလျှောက်သွားပြီသင်လည်းမတိလိုက်ဘူးဘိုးရချဘုန်းကြီးကိုသင်တက်နေမိတယ်မိမိတို့တေကျေပျက်စီးသွားပြီဆိုရင်သင်တို့ဆရာကဒါဘယ်လိုဆုံးဖြတ်ကြလဲလို့မေးကြည့်လိုက်တယ်အဲ့ဒီကမှတော့အပြစ်မရှိပါဘူးဆိုပြီးသူကဆုံးဖြတ်တဲ့အကြောင်းတင်ပြလျှောက်ထားတယ်ဒီလိုဆိုရင်တော့သင်စကားကရှေ့စကားနဲ့နောက်စကားမညီဖြစ်နေပါလားတဲ့ ရှေ့တုန်းကကာယကံကအကြီးဆုံးကာယဓာန်ဆိုတာကအပြည့်အကြီးဆုံးလို့ပြောတယ်အခုဒီမှာကာယဓာန်တက်တက်ပဲမနောကမပါဘူးစိတ်ကလည်းမသိဘူးကာယဓာန်တက်တက်ပဲကာယကံကအပြည့်ကြီးဆုံးဆိုလို့ရှိရင်ဒီမှာကာယဓာန်တက်တက်နဲ့အပြည့်ရှိရမကူအပြည့်မရှိပါဘူးလို့ပြောတော့သင်တို့ဟာရှေ့စကားနဲ့နောက်စကားမညီပါဘူးလားလို့ပြောလိုက်တော့သူလည်းဝန်ခံရတယ်အဲ့ဒီတော့ဆိုလိုတာကတော့မနောကံကအရေးကြီးပါတယ်အဲ့ဒီမနောကံကခုလိုပြောလိုက်တဲ့အခါမှာကိုကမသိဘူးမသိတဲ့အချိန်ခါကျတော့ မသိလို့နေမိတာကဘာမှပြဿနာမဖြစ်ပါဘူးသိမြင်လည်းတော့မနေနဲ့ဟုတ်တယ်မလားဒီပြဿနာကတော့နည်းနည်းကြီးကျယ်ပါတယ်ဘုန်းကြီးကကြီးကျယ်တော့စမ်းပြီးတော့နည်းနည်းတော့ပြောအောင်မထင်နဲ့ခုဒီလေးထဲမှာဘက်တီးရီးယားခေါ်တဲ့ဘိုးတွေအများကြီးရှိဆိုကြစို့နော်ဒါသိမ့်ဘန်ကပြောနေတယ်ဘုန်းကြီးတို့အသက်ရှူလိုက်တဲ့ဒီကောင်တွေထက်ရောက်သွားတယ်သွားနိုင်တယ်နော်ဒါယောဂလည်းကုနိုင်တယ်ဒါပြောနေတာပါ န်းကြီးတို့အသက်မရှိဘဲနေရတော့မလားဒီကောင်တွေထဲရောက်သိခြင်းနဲ့သိမယ်ပျက်စီးခြင်းနဲ့ပျက်စီးမယ်ဒီလိုဆိုရင်အသက်မရှိဘဲနေရမလားမရဘူးနော်နောက်တစ်ချက်ဘုန်းကြီးတို့ကျင်ငယ်ဆိုရင်ကျင်ငယ်တဲ့ဘိုးတွေပါခြင်းပါသွားမယ်အပြင်ရောက်ရင်တို့သိခြင်းနဲ့သိမယ်ဒါလို့ဆိုကျင်ငယ်မဆုံးမဲနေရတော့ဘူးကျင်ကြီးဆိုရင်ကျင်ကြီးတွေမှာဘိုးတွေပါတယ်တခါတည်းမျက်စိနဲ့တော့ပဂတိမျက်စိနဲ့တော့မြင်ရတယ်အပြင်ရောက်တော့တို့သိခြင်းနဲ့သိမယ်ဒါလို့ဆိုတို့သိမှဆိုတော့ကိုယ်ကျင်ငယ်ကျင်ကြီးနဲ့မဆုံးမဲနေရဘူး သိပြီသိပြီဟောတော့မှဒါကြောင့်စိတ်ဓာတ်ပါပဲနော်ကိုကကိုအန္တရာယ်ကိုကိုတော့မထွက်နိုင်လို့ကိုစွန့်တာပဲဒီအသက်ကလည်းမရှိမနေနိုင်လို့ကိုသူရှူတာပဲအလားတူပဲဘုန်းကြီးတို့စားတဲ့အစာဟာရတွေဒီဗဏီရိယတွေပါတာပဲမပါဘူးဆိုတာမရှိဘူးနော်ဝိနည်းရရင်ဒီဗဏီရိယတွေဆိုတည်ခြင်းလည်းတည်မယ်ရှင်ခြင်းလည်းရှင်မယ်ဒါအတိအကျမပြောနိုင်ဘူးဒီလိုဆိုရင်ကိုမစားပဲပဲနေရတော့မလားရေးဒါအဆိုးဆုံးပဲ ရေထဲမှာဘုန်းကြီးတို့ပဂတိမျက်စိနဲ့မမြင်နိုင်ပေမဲ့လို့ဘက်တီးရီးယားတွေပါတဲ့ရေရှိတန်တော့ရှိတယ်ဒီလိုဆိုရင်ရေမတော့ဖက်နေရတော့စိတ်စီရင်တာပါပဲเนาะဒါကြောင့်သူတော်ကိုတည်ကြည်လို့တဲ့စိတ်မရှိခဲ့ရင်တော့အပြစ်မဖြစ်ပါဘူးတည်ကြည်လို့တဲ့စိတ်ရှိခဲ့ရင်တော့အပြစ်ဖြစ်တယ်တောက်တောက်သုံးခြင်းပါလေဖေဒီမှာကြတော့အေးတော့လေ ဟိုနည်းနည်းမပါအောင်ဆေးပြွားပြပေါ့အဲ့ဒါမျိုးတွေရောဟိုကိုယ်စိတ်ထဲမှာက ဆေးပြွားပြရလို့ရည်ရွယ်ရင်ဒီနေ့တိဆောက်ထားတဲ့တီလာမပြတ်ဘူးလို့ဆိုလိုတာအဖေတပည့်တော့ကတ်မေးတာမဟုတ်ပါဘူးလို့သိချင်လို့မေးတဲ့လူကတောက်နေဆိုတော့ဘုန်းကြီးလည်းနားလည်ပါတယ်ဒီဥစ္စာနဲ့ပတ်သက်လို့ဘုန်းကြီးတို့ ဝဲတော့မင်းနေပါပြီဟန္တာမထေတပါပဲနော်ရှင်မကိစီရမလားဝင်းကြီးဟမ်မဟုတ်မဟုတ်သင်္သာကရပုရိသေဘုရားနဲ့နောက်တော့ဥယျာဏဆိုတာဟုတ်မဟာဝမလာပါတယ်နော်ညာနာမထေတပါပဲသူ့ရဲ့ခေါင်းမှာဥယျာဏဆိုတာပေါ်တယ်ဒီဥယျာဏဟာဘာလဲဆိုတာဘုန်းကြီးတို့အခုထိမသိပါဘူးရှေ့စေတော်ကြီးတွေဘာသာပြန်မယ်နော်အဲ့ဒီဥယျာဏကသူကဘာနဲ့ကို့မှပြောင်းတယ်ဆိုတော့စီဝင်ချက်လိုက်ရတယ် စီချက်ပြီးတဲ့အခါစီထဲမှာအရက်နည်းနည်းထည့်ရတယ်အဲ့ဒီထည့်ပြီးအဲ့ဒီကောင်ကိုမှီဝဲမှဒီယောဂါကပျောက်တယ်အဲ့တော့ဒီယောဂါပျောက်ရေးအတွက်ဒီမြတ်ဗာနေတဲ့ဒီစီကိုသုံးဆွဲတဲ့မသုံးဆွဲတဲ့ကိုဘုရားရှင်ထံတင်ပြလျောက်ထားတော့ဘုရားရှင်ကအစင်းလည်းမထင်ရှားဘူးအနှံ့လည်းမထင်ရှားဘူးနော်အရနာလည်းမထင်ရှားဘူးဆိုရင်တော့ဘုံဘုံပါဆိုပြီးခွင့်ပေးထားတယ်ဒါကတော့မထင်ရှားတဲ့ဟာ ထင်ရှားတာကိုတော့မဆိုလို့နော်အဲ့ဒါဒီအေးခုနကဥစ္စာကထင်ရှားမထင်ရှားကိုယ့်ကိုယ်ဆုံးတာထင်ရှားပါလေနဲ့ဒါမထင်ရှားပါဘူးလို့တော့သွားမလုံးနဲ့နောက်တစ်ခုဟင်းနေပေါ့ဟင်းနေရမှာပြဿနာဘုန်းကြီးသိတာပေါ့နော်ဘုန်းကြီးတို့ဝတ်ဦးကြောင်းဝတ်ဦးကြောင်းဘယ်လိုလုပ်ကြလဲဆိုတာကိုမေးကြည့်လိုက်တော့သူကအရင်နဲ့နေထားတာ ပြီးတော့အညက်နဲ့နေထားပြီးတော့မှသူကနေလှမ်းတော့မှသူကပိုးတွေဘာတွေမတွေ့ပဲနဲ့ကြာရှည်ခံတယ်ဒီဝတ်ဥကြောင့်စားနေမစားနေဆိုတာဒီဟာနဲ့ဟာရနဲ့ပတ်သက်လို့လဲဘုရားရှင်ထံတင်ပြတော့အညက်ရဲ့အစင်အနက်အရသာမထင်ရှားခဲ့ရင်ဟင်းနဲ့မှရောထားတော့လဲစာခွင့်ဘုရားဆိုဘုရားပြုတ်ထားပါတယ်ဘာဖြစ်လို့လဲဆိုတော့ယဟန်ကြီးကဆုံးခါတော့လူတွေလောင်းတဲ့အစာဟာရကိုစားရတာဒီစာရတဲ့မှာတချို့ကဒီလိုအရက်တွေထည့်ထည့်ပြီးချက်ထားတယ်ရှိတယ် ရှိလိုက်တော့ဘယ်နဲ့လောက်မလဲဆိုတဲ့ဒီပြဿနာပေါ်တော့လောင်းတဲ့ထက်မှာအရက်ပါလားလည်းမသိမပါဘူးဆိုတာလည်းမသိဘူးမသိတော့အနှံ့လည်းမတင်ရှားဘူးအရက်လားလည်းမတင်ရှားဘူးဆိုရင်တော့စားပါဆိုရင်ဘုရားရှင်လည်းခွင့်ပြုထားပါတယ်အဲ့ဒါတော့ကိုယ့်ဟာကိုယ်ချိန်ပြီးတော့နော် အန်ဒီကျမ်းမာနေတဲ့ပုံကိုယ်တွေကသူတို့ဘလို့ပုံသဏ္ဍာန်မျိုးတွေနဲ့ဟိုနေပါတယ်ဗျာသူကရုပ်လည်းမရှိဘူးနာလည်းမရှိဘူးလို့အဲ့ဒါလို့ဆိုထားပါလားဗျာနာရှိပါတယ်ရုပ်တော့မရှိဘူးနာရှိပါလားဗျာနိဝရဏနန္ဒရဏဇံဘုံမှာနန္တရားရှိပါတယ်အဲ့နန္တရားတသက်ပဲရှိတယ်ရုပ်ပုံသဏ္ဍာန်တော့မရှိဘူးပုံသဏ္ဍာန်ကတော့လုံးလုံးမရှိပါဘူးဘုံဘိမှန်နေလည်းမရှိပါဘူးသူတို့နန္တရားလေးတသက်ပဲအထုံးမယ်ဆိုလို့ရှိရင်လည်း အထုလို့ရလားဗျာအဲ့ဒါကနှစ်စမ်းရှိတယ်နော်နှစ်စမ်းဆိုတာကဘုန်းကြီးတို့သောတပန်ဖြစ်ရေးအတွက်ကတော့ပရတုခောလာခေါ်တဲ့သူတော်တို့ထံမှသစ္စာလေးပါးနဲ့ဆက်တဲ့တရားစကားနာကြခွင့်ရမှသောတပန်ဖြစ်တယ်ဥမာရှင်သတိဘုရားပဲပါရမီလေးစုံကြီးနေတာမှန်တယ်ဒါပေမဲ့လို့အရှင်အတ္တဇိမထေထံမှယေရမဟေတုပပဝါဒေတာဟေတုတတ္ထကတောအာဟ တေလိဇယောနိရောဓအေဝဝါဒီမဟာသမဏောဆိုတဲ့ဒီကာတာလေးနာကြွင့်ရမှတော့ဘုရားဘာဖြစ်သွားတယ်ဒါသစ္စာလေးပါးနဲ့ဆက်တဲ့တရားစကားပဲယေရမဆိုတာကတော့ဒုက္ခသစ္စာတရားတေတဟိတုံဆိုတာကတော့သုဒ္ဓယသစ္စာတရားဘုရားရှင်ကတို့မဟာသမဏခေါ်တဲ့နော်ယဟန်ကြီးလို့ခေါ်တဲ့တို့ဘုရားရှင်တို့ဆရာဟာဒုက္ခသစ္စာကိုလည်းဟောတယ်ဒုက္ခသစ္စာရဲ့အကြောင်းဖြစ်တဲ့သမုဒိယသစ္စာကိုလည်းဟောတယ်ထိုဒုက္ခသစ္စာသမုဒိယသစ္စာရဲ့ခြုံငင်းခြင်းကိုလည်းဟောတယ်ခြုံငင်းကြောင်း ခြုံငင်းခြင်းတို့ရောင်ကြောင်ကျင့်စဉ်မကသစ္စာကိုလည်းဟောပေးပါတယ်ဆိုပြီးဒီလိုပြောလိုက်တာအဲ့ဒီစကားလေးကြားမှဒါနဲ့သစ္စာလေးပါးနဲ့ဆက်တဲ့အချင်းကျုပ်စကားလေးကြားလိုက်တဲ့အခါမှာရှင်သာရိပုတ္တရာသောတပန်တည်တယ်ဆိုလိုတာကတော့အရှင်သာရိပုတ္တရာတို့လိုပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်တောင်မှသူတို့ဘာထာမသစ္စာလေးပါးနဲ့ဆက်တဲ့တရားစကားနာကြားကိုရမှသောတပန်ဖြစ်ပါတယ်ဒါကိုပရတောခောတာလို့ခေါ်ပါတယ်အဲ့ဒီအရုပဘုံမှာရှိတဲ့ပုဂ္ဂိုလ်တွေကပုတ္တဇဉ်ပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင် သူတို့မှနားလည်းမရှိဘူးမျက်စိလည်းမရှိဘူးမျက်စိမရှိတဲ့အတွက်သူတို့ဘာဆိုတဲ့ဘုရားယဟန္တာပုဂ္ဂိုလ်တွေကိုလည်းဖူးခွင့်မရဘူးသူတို့ဟောမဲ့သစ္စာလူဝနဲ့စတဲ့တရားစကားလည်းနားမရှိတဲ့အတွက်ကြားနာခွင့်မရဘူးအဲ့ဒီအကြောင်းချွတ်တဲ့အတွက်သူတို့ပုထုဇဉ်တွေဟာအရိယာအဖြစ်တော့မရောက်နိုင်ဘူးသူတို့တရားအထုတ်မှုဆိုတာရှိတယ်သူတို့ဇန်နေသူတို့ပြန်ဝင်စားနေတာပါနော်ဒါပေမဲ့လို့အကရင်ပုဂ္ဂိုလ်တယောက်ကဒီလူပြင်းနေပြီးသို့မဟုတ်အောက် ယူပါဝဆရာပြမပြီးရင်မှသောတာပန်ဖြစ်သွားပြီသောတာပန်ဖြစ်ပြီးတဲ့အချိန်ကမှဒီခန္ဓာကိုယ်ကြီးကိုရွတ်ဆောင်နေရတဲ့ဒုက္ခကိုရွတ်ရှာဆက်ဆုပ်လွန်းလို့တချို့ပုဂ္ဂိုလ်တွေကဒီယုံတရားမရှိတဲ့အရုပဘုံကိုဒါနှိမ့်ချကြတယ်ဒါသူတို့သူတို့သူတို့ဆန္ဒပဲနော်သူတို့ရဲ့ရွေးချယ်မှုပဲအဲလိုနှိမ့်ချတဲ့ပုဂ္ဂိုလ်တွေကအရုပဘုံကိုရောက်သွားခဲ့ရင်အရိယာအဖြစ်နဲ့ရောက်သွားခဲ့ရင်တော့ရှေ့အရိယာမဖြစ်ခင်ကကိုကျင့်ရတဲ့တရားတွေကိုပြန်ပြီးရှုလို့ရတယ်ရှုလိုက်တော့အဲ့ဒီအရိယာ ပဋ္ဌာပံဖြစ်အောင်ရှုခဲ့တဲ့ဒီဒုက္ခဒေသတရားသမုဒ္ဒဒေသတရားတွေကိုပဲအနိစ္စဒုက္ခအနတ္တလက္ခဏာသုံးဓာတ်တင်ပြီးတော့ဆက်ပြီးအဲ့မှာဝိပဿနာရှုခဲ့ရင်အထက်မညာဖွညာနေရပြီးအဲ့အရုပဘုံမှာပဲပြိဋိဘံစနိုင်ပါတယ်။ကျေးဇူးတင်ပါတယ်ဘုရားတပည့်တော်လည်းနားလဲပါပြီ။အရှင်ဘုရားတပည့်တော်မိကွန်းတစ်ခုမေးခြင်းပါဘုရားရှင်လက်ထက်ကကိစ္စပါ။အဲဘုရားရှင်ပြန်စဝတ်ကင်း ၅ပါးကိုအဲတရားဥဟောပြီးတော့မှယဟန်အဖြစ်တို့ချီးမြှောက်လိုက်တော့အခါမှာတိမ်ဆိုမှရှိသေးပါဘူးခင်ဗျာအဲအဲ့အချိန်မှာအဲတိမ်မလို့ပဲယဟန်ပြုနိုင်တယ်ဆိုပေမဲ့ဘုရားရှင်ရဲ့တာဝကတွေဟိုယမန်ယံကဘုရားရှင်ကဘုရုဇဉ်ပုဂ္ဂိုလ်များကိုယဟန်ပြုပြုရန်စေခိုင်းပါတယ် အဲ့အဲ့ချိန်မှာကောအဲတိမ်ရှိပြီလားဗျာတိမ်ကဘယ်အချိန်မှာစပြီးတမှုပြီးမှဘာကိုအကြောင်းပြုပြီးတော့မှတိမ်ကိုတမှုပြီးယဟန်ပြုရပါတယ်လဲဆိုတာသိကြမှာလေဗျာသူကတော့ယဟန်ကခုနကရှင်မကတ္တဘာကြီးယဟန်ဖြစ်တာကတော့တရဏကမဏုပတံပရာလို့ခေါ်ပါတယ်နော်တရဏဂုံဆောက်တည်ုံနဲ့ယဟန်ဖြစ်ဖို့မြတ်စွာဘုရားခွင့်ပြုထားပါတယ်သူကတော့နော်သူကအဲ့မှာ ကရဏဂုံသူဆောက်တည်တာကလည်းသူကရဏဂုံကကရဏဂုံမျိုးမျိုးရှိလေးမျိုးရှိတဲ့နေ့ကသူကပဏိပါဒကရဏဂုံဖြစ်ပါတယ်နော်အလုံးအကျုရိုးရိုးတည်တည်လေးလေးစားစားဖြင့်ဘုရားရှင်ကသူကဆရာဖြစ်နေရည်ညွှန်းပြီးတော့ကိုဥဒက်ပြီးခြေတော်ကိုဥဒက်ပြီးမှဆောက်တည်တဲ့ကရဏဂုံဖြစ်တယ်နော်အဲဒီကရဏကမလူပတံ္ဍရာလို့ခေါ်ပါတယ်ခေါင်းကပိဿဝေကြီး၅ဦးတို့ကတော့အိဟိဘိကုခေါ်တယ်နော် ဘုရားရှင်အိဘိက္ခုယဟန်လို့ခေါ်ပါတယ်သူတို့ကိုဘုရားရှင်ကအိဟိဘိက္ခုဒုက္ခတဓမ္မစရဗိမစရိယတမ္မာဒုက္ခတအန္တကရိယာယခြေတယဟန်လာပြီးတော့ငါဘုရားရှင်ဒီတရားတို့ကိုကောင်းစွာခေါ်ကြထားတော်မူအပ်တယ်ဒီတရားတို့ကိုသင်ကျင့်ကြံကြုပ်ကိုပွားများအထောက်ပါဒုက္ခတအန္တကရိယာယတမ္မာဒုက္ခတအန္တကရိယာယသံဃာဝိဇ္ဇဒုက္ခယအဆုံးပိုင်းခြားကိုပြုလုပ်နိုင်ရေးအတွက် ငါဘုရားရှင်ဟောထားတဲ့ဒီတရားကိုကောင်းစွာကြည့်ရတဲ့ကိုပွားများအထုတ်ပါလို့ဒီလိုပြောလိုက်တာနဲ့ကံကံပရိခရာဆရာဆရာလည်းမလို့ပရိခရာဆင်ញံပြီးဂရုံးရိပ်ပြီး160ရာပြီးမထေကြီးလို့တန်ခါဆင်ញံပြီးအပြီးဖြစ်သွားတယ်အဲ့တော့ဒီလိုပုဂ္ဂိုလ်တွေကိုတော့တရဟိုအေးဘိက္ခုယဟန်လို့ခေါ်ပါတယ်နော်အဲ့ဒီယဟန်ကဘယ်ခေတ်လောက်အထိသွားတယ်ဆိုတာကတော့ရှင်သာရိပုတ္တရာတို့လည်းဒီလိုအေးဘိက္ခုယဟန်ကြီးပဲဘုရားရှင် ကဆုံလပြည်ကြီးမှာယဟန်ဘုရားအဖြစ်သို့ရောက်ရှိတယ်ဒါပထမဝါတွင်းကယဟန်နာမထေ60 6ကြိတ်ပေါ့အဲ့ဒါအိဟိဘိက္ခုတွေပဲဝါကြည့်ပြီးတော့လည်းဒီဥရဝေလကတ္တပနတိကတ္တပဂယကတ္တပအမှုရှိတဲ့ယသိညီနောင်ရှိတဲ့တောင်တို့ကိုချစ်ချွတ်တယ်အဲ့ဒါတွေလည်းအလုံးအိဟိဘိက္ခုယဟန်တွေပဲအဲ့ဒီကနေသွားလိုက်တာရာဇဝရောက်တော့စန္ဒတိဘုရားအမှုရှိနေတဲ့သူတို့တပည့်250အလုံးလည်းသူတို့အိဟိဘိက္ခုယဟန်ကြီးပဲအဲ့ဒီအိဟိဘိက္ခုခစ်ကဘလောက်ထိသွားတယ်လဲဆိုတော့တပေါင်းလားပြည့် ဝန်းကျင်လောက်အထိသွားမယ်လို့ခံမရပါတယ်နော်အဲ့ဒီစတာကတော့ဒီကမ္မဝါစတာကတော့အဲ့ဒီရာထပုံနာကြီးကိုစတာပဲရာထယဟန်ကြီးပေါ့လေရာထပုံနာကြီးဆိုတာကအသက်အရွယ်တော်တော်လေးကြီးနေပြီ90ကျော်လောက်90ဝန်းကျင်လောက်သုံးခု90ကျော်လောက်ရှိမယ်လို့ခံမရပါတယ်အဲ့ဒီအရွယ်လောက်ရတော့ရောက်လာတော့ဘာဖြစ်လဲလဲအင်းရှင်မကလည်းမကျင်တော့ဘူးအဖိုးကြီးကအလုံးမလုံးနိုင်ပါဘူး အင်းစင်မကလည်းမကျင်တဲ့ဘူးမကြွေးကျင်တော့ဘူးသာသမီကလည်းမယိုသေးဘူးမလေးစားဘူးဖြစ်တော့ဘုန်းကြီးကဖယ်သွားမှလည်းမသိဘူးအဲ့လိုဖြစ်တယ်ကျောင်းလာပြန်တော့လည်းယဟန်နေထံကတ်လိုက်တော့ယဟန်နေကလည်းအသက်ရွယ်ကြီးနေတော့ရှင်ပြုရှင်ဟန်ပြုမပေးချင်ဘူးအဲ့လိုဖြစ်နေအဲ့ဒါနဲ့ကိုကုတ်ကိုကုတ်နေပေါ့ဗလေသူများမတထာလဲစားနေရတာပဲတထာလဲစားနေရတာဒါကြောင့်ဘုရားတော်တော်လေးတော့ညီးငွေဖို့ကောင်းပါတယ် အဲဒီလိုနဲ့ဒီနေ့သူကဘုရားရှင်နဲ့လာပြီးဖေရနှိမ့်ရှင်နဲ့လာပြီးစိတ်ကနေတာစိတ်ကနေတော့ဘုရားရှင်ကသူ့ရဲ့အိဇာတိယဓာတ်ကိုလှမ်းကြည့်လိုက်တော့အရဟတဖို့ရနိုင်တဲ့ပါရမီမျိုးစုံရှိနေတာသိတယ်သိလိုက်တဲ့အခါမှာဘုရားရှင်ကအဲ့ဒီခန္ဓာယဟန်ကြီးကိုရှင်ဟန်ပြုတ်ပေးဖို့ရှင်သတိဗုဒ္ဓကိုတောင်းလွှဲပေးလိုက်ပါတယ်အဲ့ဒါကကပြုတ်လို့နေပြီးတော့ဘုရားရှင်က တပေါင်းလပြည့်ဒီမှာကြွတာဖြစ်တော့တပေါင်းလပြည့်မတိုင်ခင်ပဲရှင်သာရိပုတ္တရာကတဘိုးရဲလပြည့်နေ့မှာမှယဟနာဖြစ်တော့ရောက်ရှိပါတယ်အဲ့တော့တဘိုးရဲလပြည့်နဲ့တပေါင်းလပြည့်ချားလို့ယူဆရပါတယ်နော်အဲ့ဒီအချိန်ခါလောက်မှာဒီကမောဇာစပေါ်ပါတယ်အဲ့တော့ကမောဇာပေါ်ပြီးတဲ့နောက်မှာလဲသိဆိုတာပေါ်လာပုံရတယ်နော်ဘယ်နည်းဘရက်ဆိုတာကတော့ဘုန်းကြီးအတိအကျတော့မသိပါဘူးနော် အဲ့မှာမှစပြီးကမဝါတို့တိန်တို့စသည်ဖြင့်ပေါ်လာပါတယ်အဲ့တိန်ဆိုတာကတော့အပိုင်းအခြားပဲအပိုင်းအခြားဆိုတာကတော့ပဂတိယောတိယောကိုလည်းကာမတိန်လို့ခေါ်ပါတယ်တကြီးတစ်ပိုင်းပေါ့အဲ့ဒီယောတိယောအတွင်းမှာယဟန်တွေကတဏှာဘဏှာမှာပဲဖြစ်စုစုပြီးကံဆောင်ခံဆောင်လို့မြောက်တယ်ဒါပဂတိကာမတိန်ခေါ်တယ်နောက်တစ်ခုဘုရားရှင်ကရေတိန်ကြီးလည်းခွင့်ပြုထားပါတယ်မိုးလေးလာပါလုံးပစိတုံမြုပ်လောက်အောင်ပဂတိသဘာဝအတိုင်းဖြစ်ပေါ်နေတဲ့မြစ်တွေချောင်းတွေမှာရေရှိခဲ့ရင် အဲ့ဒီရေထဲမှာကံဆောင်ခဲ့ရင်လည်းဒါရေသိဥဒကုတ်ခေပသိခေါ်တယ်အဲ့ဒီမှာလည်းကံမြောက်ပါတယ်အဲ့ဒီကနေပြီးတော့မှခုကမ္မသိဉ္စီကနည်းနည်းလေးတဖြည်းဖြည်းဘုန်းကြီးတို့နိုင်ငံရောက်တော့ယဟန်တန်ဃာတွေကလည်းများတယ်ခီးသွားလာဖြတ်တန်းသွားလာတိုင်းတွေကလည်းများတော့ကံဆောင်ရတာခက်တယ်ကံဆောင်နေတဲ့အချိန်ကမှဒီရွာတွေကိုယဟန်အသိမဝင်ရဘူးဒီရွာမှာရှိနေတဲ့ယဟန်တွေကတနေရာမှာအလုံးစုစည်းမိတာဖြစ်ရမယ်အဲ့ဒီပြဿနာကတော်တော်လေးခက်တယ်ယဟန်တွေကလည်းမငြိညွတ်တာလည်းအကြောင်းတစ်ခုပါတယ် ခီးသွားလာမှုတွေကလည်းများတာလည်းအကြောင်းတစ်ခုပါတယ်အဲ့ဒီအခက်အခဲတွေကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာကတော့ဝိတုံကာမလို့ခေါ်တာပေါ့နော်ဟိုရောအတိအချာအစိုးရရှိမှသတ်မှတ်ခိုင်းရတယ်အစိုးရရှိမှတင်ပြရတယ်ဒီညာလေးကိုမူလယောကနေပယ်နှုတ်ပြီးတော့ဒါကယောတရားအဖြစ်နဲ့အတိမှပြုပေးပါဆိုပြီးသူရှိကိုတင်ရတယ်ဒါကိုဝိတုံကမ္မတိန်လို့ခေါ်ပါတယ်တိန်မင်းဆောက်တယ် တိမဆိုတာအပိုင်းခြားလေးပဲဒါတိမအပိုင်းခြားကိုဘာသာပြန်လိုက်တာတိမ်ဆိုပြီးတော့နားလည်အောင်ပြန်လိုက်တာပဲမတ်တက်လိုက်တာပဲအဲဒီလိုဝါဒီကအဖြစ်သတ်မှတ်ပေးပါဆိုပြီးမြေခွက်တစ်ခုကိုအသတ်မှတ်ခိုင်းလိုက်တော့အစိုးရများကလည်းအဲဒီဥစ္စာကိုရွာဒီကအဖြစ်သတ်မှတ်ပေးတယ်မူလရွာကဥဖြူဆိုတဲ့တကြီးကအုပ်ချုပ်နေဒီရွာကိုဥမဲဆိုတဲ့တကြီးကအုပ်ချုပ်တဲ့ရွာဒီရွာအဖြစ်သတ်မှတ်ပေးပါဆိုပြီးဒီလိုသီးသန့်ခိုင်းရတယ်အဲဒီခါကျတော့မှ တိတံရွာလေးဖြစ်လာပြီးတော့အဲ့တိတံရွာမှာကန်ဆောင်ရအဲ့မှာတိမ်သမုတ်ထားပါပဲရှင်ဗျာဒီတော့မိဗျာဒီဗျာအဲ့တော့မြတ်စွာဘုရားနောက်ဆုံးပြီးဟောတဲ့စကားလုံးကအပ္ပမဒိဋ္ဌာသမ္မဒိဋ္ဌာလို့ထင်ပါတယ်ဆိုအဲ့မှာအပ္ပမဒိဋ္ဌာသမ္မဒိဋ္ဌာဆိုတာမမိမလျော်ပဲကြင်ကြံကုတ်ကုတ်အားထုတ်ကြပါကုန်လို့ပြောတာ ਨੇ တတိနဲ့ဒီမဂ္ဂင်ရှိပါးတွေကတတိနဲ့အတူတူပဲလားအတူတူပဲမဂ္ဂင်ရှိမှတတိနဲ့အတူတူပဲတတိပဒံလေးပါးမှရှိတဲ့တတိနဲ့လည်းအတူတူပဲတတိပဒံလေးပါးပွားနေပါလို့ပြောတာတင်ပါဗျာနောက်တစ်ခုကလောကမှာယုံနဲ့နံနဲ့နှစ်ခုပဲရှိတယ်လို့ပြောတာဗျာအဲ့ဒါဆိုယုံနဲ့နံနဲ့နှစ်ခုပဲရှိလို့ရှိရင်စောစောပြောတဲ့ပရိစ္ဆသမုပ္ပါဒ်တို့နောက်တစ်ခုအာတစ္ဆာ၄ပါးတို့အနိစ္စ ဝိပဿနာဉာဏ်တို့အဲ့ဒါတွေကအဲ့ဒီယုံနဲ့နံတွေကိုပြန်ပြီးတော့ထိန်းကျောင်းနေတဲ့သဘောယုံနဲ့နံတွေကိုပြန်ပြီးကြီးစိုးနေတဲ့သဘောရှိပါလားခင်ဗျာဒါကြောင့်အဘိဓမ္မာကိုတရားသင်လို့ဘုန်းကြီးပြောနေတယ်ဘုရားအတဝက်ပဲရှိသေးတယ်ခင်ဗျာနန္တရားဆိုတဲ့အထက်မှာဒီကုဏကပရိစ္ဆေသမုပ္ပါမှာလာတဲ့အဝိဇ္ဇာတဏဥပါဒံသင်္ခါရကံဒါရီယလောဘတတိအုပ်စုလောဘမာနအုပ်စုစသည်ဖြင့်ခွန်ကြီးတို့ပြောနေတာပဲနော်ဒါရီယလောဘအုပ်စုတွေပဲ သင်္ခါရဆိုတာကကုသိုလ်သင်္ခါရအကုသိုလ်သင်္ခါရဒါတွေကဉာဏ်တရားတွေပဲဟုတ်တယ်မလားဝိသရဏဥပါဒသင်္ခါရကံကံဒီကလည်းဉာဏ်တရားတွေပဲဒီတော့ဝိညာဉ်ဉာဏ်ရုပ်တလည်းလက်ဖတ်တော်ဝိညာဉ်မှာဝိညာဉ်ကလည်းဉာဏ်တရားပဲဉာဏ်ရုပ်မရှိတဲ့ဉာဏ်ကလည်းဉာဏ်တရားပဲအဲရုပ်ကတော့ရုပ်တရားပေါ့ဒီလိုဆိုလိုတာကပရိစ္ဆေသဘောပါအင်္ဂါဆိုတာလည်းဘာမှမဟုတ်ဘူးရုပ်တရားဉာဏ်တရားတွေပဲပြောလိုတာကသစ္စာလေးပါးဆိုတာကလည်းခုနကပြောခဲ့ပြီးပြီး ဒုက္ခသစ္စာကယုတ်တရားနှံတရားသမုဒယသစ္စာကအကြောင်းတရားအကြောင်းတရားဆိုတာကလည်းအကြောင်းယုတ်နှံနေပဲပြီးတော့နိရောဓသစ္စာဆိုတာကခုနကပြောပြီးသူကတော့ခြုံငင်းမှုတွေပဲနော်မဂ္ဂသစ္စာဆိုတာပြောပြီးမဂ္ဂင်7ပါးဒါတွေကလည်းနှံတရားတွေပဲအတူတူပဲပေါ့ဟိုမဟာသရိပဏနာတုတ်ကနောက်ဆုံးပိနမငါမှာပြင်းစွာအထုတော်သူသည်သဘောတရားတို့၌သဘောတရားတို့ကိုအကျဉ်းချင်းရှုလိရှိသည်ဖြစ်နေ၏ဆိုတာအဲ့သဘောတရားက အဲ့ဒါကဘုန်းကြီးပြင်ခိုင်းထားပါတယ်အဲ့ကောင်အဲ့နေရာမှာမပြင်သလားမသိဓမ္မသဘောတရားတွေပဲနော်ဓမ္မတွေပဲဓမ္မတွေကဘာတွေလဲညူရဏ၅ပါးသစ္စာ၄ပါးခန္ဓာ၅ပါးအာရဏ7ပါးအဲ့မှာအကုန်လုံးဟောထားတယ်အဲ့ဟာဒီဓမ္မသစ္စာ၄ပါးအဲ့ဒါတွေကဓမ္မတွေပဲအဲ့ဓမ္မတွေကိုသင်္ခါမြတ်စွာထက်ခတ်တက်ကရှုနေတာရှင်းပါပြပြတင် သမထဉာဏ်အရင်လင်းရောင်ကခုနကဓကမထံကိုရှုရတယ်နော်သမထရပြီးတဲ့ကရုပ်ကိုရှုမယ်ဆိုရင်ဓာလီပါဆက်ရှုရတယ်ဓာလီပါဆက်ရှုလိုက်တဲ့အချိန်ကမှအစ္ဆဒဗိဒဗိဒကိုလည်းရှုလို့ရတယ်အဲဒီသမသမသံသမာဓိကြောင့်ဖြစ်ပေါ်နေတဲ့ဒီအလင်းရောင်စွမ်းအပြင်ဗိဒမှာအနိကဆုံးဖြစ်တဲ့ဟိုကနေစပြီးတဖြည်းဖြည်းလေးဆက်ဆက်တို့ပြီးရှုလိုက်ရင်တော့ဘယ်ပုဂ္ဂိုလ်တ attva ရင်လို့ခွဲတော့မကနေနဲ့ ဗိဓာချင်းတူလို့တမန်ပေါင်းစုခြုံငုံရှုတာပဲသို့တော့အနိကဆုံးမှာရှိနေတဲ့ယောဂီတွေကိုလှမ်းရှုခဲ့ရင်လည်းတို့ရဲ့32ခုထာလာကိုတော့မြင်နိုင်တယ်အဲဒီလို32ခုထာလာမြင်တဲ့ပုဂ္ဂိုလ်က32ခုထာမှာ32ခုထာလာကုထာလာအသီးသီးမှာရှိတဲ့ဓာလိဘကိုလှမ်းရှုလဲရှုလို့တော့ရပါတယ်အဲဒီလောက်အခါတော့ဖြစ်တယ်ယုတ်ကလတည်းမြင်တဲ့ယုတ်တည်းတက်ခွင်းနိုင်တယ်သို့တော့နံလောကကတော့မသိပါဘူးနော်နံလောကကိုဝိပဿနာဉာဏ်က ဗိဓာချင်းတူလို့တမ္မာပေါင်းစုခြုံကုန်ပြီးရှုတာပဲသိတယ်သို့တော့နံကိုအတိအကျသိခြင်းတော့ပရစိတ်တဝိဇရဏအဘိညာဉ်ခေါ်တဲ့ဒီအဘိညာဉ်သူတို့ဘိုင်းစိတ်ကိုသိတဲ့အဘိညာဉ်ကိုရအောင်လေ့ကျင့်ရပါတယ်အဲ့ဒီအဘိညာဉ်ရမှပဲဘယ်ပုဂ္ဂိုလ်မှာဘယ်လိုစိတ်ရှိတယ်ဆိုတာကိုသိချရှုလို့ရတယ်နောက်တစ်ခုကတော့ဘာလဲအဘောရှင်အဲ့ဒါကတော့ဘုရားရှင်ကတော့ ပရိသန်နေဘုန်းကြီးတို့အဘိဓမ္မာနည်းပေါ့လေအခုပရိသတ်သမုပ္ပါလက်တွေ့ရှုတဲ့ပုဂ္ဂိုလ်ရဲ့ပရိသန်နေကလရေကြီးဒီစားအခိုက်မာတဲ့ကယုတ်တိဏ္ဍီကစဖြစ်ပြီးအဲ့ဒီမှာယုတ်တရားတွေမှာလည်းယုတ်ဇီဝိတဆိုတာပါတယ်အသက်ပဲနော်ကမ္မဇယုတ်တွေမှာကမ္မဇယုတ်ကလတိုင်းမှာဇီဝိတဆိုတာပါတယ်နန္တရားတွေမှာလည်းအဲ့ဒီနန္တရားများသောအပြင်တော့34လုံးရှိတတ်ပါတယ်အဲ့ဒီဇီဝိတကပါနေတယ်ရုပ်အသက်နဲ့နာအသက်ရုပ်ဇီဝိတနာဇီဝိတနှမျိုးလုံးပါတယ်အဲဒီနှစ်ခုကိုပြည့်စည်အောင်ဖြည့်ဆည်းခဲ့ရင်ပန္နတိဗဒကံထိုက်တယ်ယဟန်နေမှာတော့ သိက္ခာပုပညာထရကအဲ့လိုပဲဘုရားရှင်လက်ထက်ကလည်းတချို့မျိုးသမီးတွေကအကုန်ကြောက်အောင်ဘယ်လိုလုပ်ရလဲဟာဘယ်လိုလုပ်ရတယ်လို့သွားနီးပေးတယ်အဲ့ယဟန်ဒီကိုပါရဇိကအဖြစ်ရသော်ပြသတ်မှတ်ထားပါတယ်လက်လူသတ်မှုပဲနောက်တစ်ခုကတော့အိမ်မက်အိမ်မက်ကတော့သူကလင်းမျိုးရှိပါတယ်နော်စိတ်ဆွမ်းရလို့အိမ်မက်ထားလဲရှိတယ်ဓာတ်ချောက်ချလို့အိမ်မက်ထားလဲရှိတယ်ဓာတ်ချောက်ချတယ်ဆိုတာကတော့ဒါလေးပါမညီမြဘူးပေါ့နော် အပူလွန်ခဲ့လို့အေးလွန်ခဲ့လို့ဝါရတတ်တယ်လွန်ခဲ့လို့ဒေဇွန်တတ်တယ်လွန်ခဲ့လို့စသည်ပေါ့လေအဲ့ဓာတ်တစ်ခုကမငြိမ်မမြန့်ဖြစ်နေရင်လည်းသူကအိမ်မက်မက်တတ်တယ်စိတ်ဆွဲလန်းရင်လည်းအိမ်မက်မက်အိမ်မက်တွေဖြစ်တတ်တယ်နောက်တစ်ခုကနတ်တွေကလှည့်ပြားတာလည်းတချို့ရှိတတ်တယ်အဲ့ဒီသုံးခုကတော့မမှန်ပါဘူးရသော်ဖြစ်ပုပ္ပနမိတ်ကြောင့်ဖြစ်တဲ့အိမ်မက်ဆိုရင်တော့မှန်တတ်ပါတယ်ဥပမာဟိုဘုရားလောင်း ဘုဖခန္ဒီမှာမေရောမာယာကကိုဝယခန္ဒီမေရောမာယာဝန်တိုင်ကိုစီမီရောကြီးကဖောက်ပြီးဝင်လာတယ်ဆိုတဲ့အမှန်မျိုးတွေပေါ့နော်ဒါမျိုးတွေကတော့မှန်တတ်ပါတယ်ဒါဗရင်ကပုဗ္ဗနမိတ်ဗရင်ကစီဆွမ်းလန်းလို့ဖြစ်တယ်ဗရင်ကတက်ချောက်ချလို့ဖြစ်တယ်ဗရင်ကနတ်တွေလှည့်ပြန်လို့ဖြစ်တယ်ဆိုတာခွဲပြဖို့ဆိုတာကနည်းနည်းလေးခက်ခဲပါတယ်နော်ဒါကြောင့်အိမ်မက်နဲ့ပတ်သက်လို့မဆွမ်းလန်းတာကတော့ပိုကောင်းပါတယ် ဟောလွင်တော့စားစိဆိုပြီးဒီလိုခွင့်ပြုထားပါတယ်ရှောင်ဖို့နည်းနည်းလေးခက်ခဲတဲ့အကြောင်းကထိုခေတ်ထိုချိန်ကမှလူတွေလူရဏကိုမိအမိပြုတ်ပြီးတော့ယဟန်တွေကအသက်မွေးရတာဖြစ်တော့ထိုခေတ်ထိုချိန်ကမှလူတော်ခံများများကအလံကစားတဲ့အလေးထားရှိပုံရတယ်အဲဒါကြောင့်အစွန်းသုံးပါးလုခိုင်တော့စားစိဆိုပြီးခွင့်ပြုထားပါတယ်အစွန်းသုံးပါးက မြင်တဲ့အလားပေါ့မိမိတို့အတွက်လက်တယ်လို့မြင်ခဲ့ရင်လည်းမစားပါနဲ့နော်နံပါတ်2ကတော့ကြားတဲ့အလားမိမိတို့အတွက်လက်တယ်လို့ကိုယ်ကြားသိခဲ့ရင်လည်းမမြင်တော့မမြင်ဘူးကြားတယ်ဒါမစားပါနဲ့နောက်တစ်ခုကတန်တရားရှိတဲ့အလားမိမိတို့အတွက်တတ်တယ်လို့တန်တရားကရှိနေတယ်ရှိလောက်တဲ့အချိန်အောင်ဟာကဘယ်လိုလဲဆိုတော့ဒီတကားကဒီနေ့ဆုံးလှဲ့လို့ဟင်ကြတယ် ဒီတကသူပိုက်ကွန်ယူပြီးတော့ဟိုကသွားတာမြင်လိုက်တယ်နောက်နေ့မှသူဆုံးချက်တဲ့ထက်ငါးတွေပဇွန်တွေပါလာတယ်အဲကနေ့တော့ဒါသူနဲ့ဆိုးလှက်ကြတဲ့အချိန်ကမှသူရှာဖွေပြီးတော့တို့အတွက်ချက်ပေးတာပဲလို့ဒါတန်တရားရှိပါတယ်အဲ့ဒီလိုအသာမျိုးလည်းမစားပါနဲ့အဲ့ဒီအစွန်းသုံးပါလုတ်ခိုင်ရင်တော့စားစီလို့ခွင့်ပြုထားပါတယ်ခွင့်ပြုထားလိုက်တဲ့အခါကျတော့တချို့ဈေးဝယ်တဲ့လူတွေကအတို့ကအရှင်းတော့မဝယ်ဘူးအသေးပဲဝယ်တယ်ဆိုတော့ဟိုကဖြတ်ခနဲ့ဆိုတတ်ပလိုက် တပ်ပရိညာတဲ့အခါကျတော့ကိုယ်ကယူလာတယ်အဲ့ဒါမျိုးကြတော့သိမကောင်းကိုယ်စိတ်မှာကိုယ်အတွက်တတ်လိုက်တာကိုယ်လည်းသိနေတယ်ဟိုဟိုတယ်တွေပါလေဆိုလို့ရှိရင်ဟိုမှာငါးတွေလှောင်ထားတယ်ဘယ်ငါးစားမလဲဟုတ်တယ်မလားလက်ညှိုးထိုးပြတယ်ချပေးလိုက်တာပဲအဲ့ဒါမျိုးတော့မကောင်းဘူးပေါ့ဒါကြောင့်တို့တော့ဘုရားဘုန်းကြီးပြောတာကအိမ်ကြီးမှာတွက်လိုက်တဲ့လူမျိုးကနေပြီးတော့တတ်လိုက်တဲ့ကြက် အိန္ဒိယအလုံးအတွက်တတ်တယ်ဆိုတာသိနေတာပဲစားတယ်လည်းအကုန်ဝိုင်းစားကြတာပဲအဲ့ဒါမျိုးကတော့ပြဿနာပဲနော်သို့တော်တခုစီတာကတော့အိန္ဒိယကိုတတ်မှတ်ခဲ့ရင်ကျောင်းကျောင်းနဲ့ဒီလိုပဲတတ်မှတ်ထားတယ်ခုနကဘုန်းကြီးရှင်းပြပေးပြီကျောင်းကျောင်းမှာရှိတဲ့ယဟန်တန်ဃာတွေအတွက်ရည်စူးပြီးတော့စီမံရင်းလို့တချို့ကသိတယ်တချို့ကမသိဘူးသိတဲ့ပုဂ္ဂိုလ်တွေစားခဲ့အဘလက်တဲ့နဲ့ပဏိပဒကလည်းထိုက်တယ်မသိတဲ့ပုဂ္ဂိုလ်တွေကြတော့အပတ်တော့သိတယ်ဒါပေမဲ့ မန္တိဗဒ္ဒကတော့မထိုက်ပါဘူးသူတို့မှမသိလိုက်တာသူတို့ကတခုစီတာကအဲ့ဒီမှာသိရတဲ့နဲ့စားတယ်ဆိုတော့တန်ခါတထောင်အတွက်ကိုသတ်မှတ်ပြီးတတ်ထားတာကိုသိရတဲ့နဲ့စားတယ်ဆိုရင်ဟိုကရွာတရားအတွက်သတ်မှတ်ပြီးတတ်ထားတာကြတော့ဘယ်နဲ့လဲလို့မေးစရာဖြစ်လာတယ်။မျိုးတစ်မျိုးအတွက်သတ်မှတ်ပြီးတတ်ထားတယ်ရောဘယ်နဲ့လဲလို့မေးစရာတော့ဖြစ်လာတယ်။အဲ့ဒါတော့တကယ်ကြီးတွေဒီဟိုကြီးပဲစဉ်းစားကြတော့ဘုရားကတော့နည်းနည်းတန်ရတော့အထက်လျောက်ရှိတဲ့လောက်တုံးရှိပါတယ်။